ပြဿနာကဘာပေါ်လာလဲစိတ်မှာအယောင်အဆင်းရှိပါသလားဆိုတဲ့ဒီပြဿနာပေါ်လာတယ်အထက်ကရကလည်းဒါရှင်းထားတယ်စိတ်မှာအယောင်အလင်းရှိပါသလားအယောင်အဆင်းရှိပါသလားဆိုတဲ့မေခွန်းလေးထုတ်တော့နတ်တိမရှိပါဘူးဆိုပြီးဖြေတယ်မရှိရင်တော့ဒီဘုရားကဘာဖြစ်လို့ဒီပပဒရမိတံဘိက္ခွေစိတ်တံဘုရင်စိတ်ဒီပြုတ်ပြုတ်ပြည့်အယောင်တလက်လက်တောက်ပါတယ်လို့ခေါ်တယ်တင်စားမိဟောတာပါနော် တင်ဆက်ဟောတယ်ဆိုတာကအခုဒကာကြီးတွေဒကာကြီးတွေဘုန်းကြီးကိုကြည့်လိုက်မမြင်ဘူးလားဘာနဲ့မြင်လဲမျက်စိနဲ့မြင်တယ်ဒါမှန်တယ်မျက်စိနဲ့မြင်တယ်ဆိုတာကလောကဝဟာရကဒီလိုသုံးနေတော့နားလည်တဲ့အနေနဲ့ဒီလိုသုံးလိုက်တယ်တကယ်တော့မျက်စိကမြင်တာမဟုတ်ဘူးဘာကမြင်လဲဆိုတော့မျက်စိအကြည့်ကိုမှီဖြစ်သွားတဲ့စက္ကဝိညာဉ်စိတ်ကမြင်တယ်ဥပမာဘုန်းကြီးကိုလှမ်းကြည့်ပြီဆိုရင်နော် ဘုန်းကြီးကိုမြင်တဲ့အချိန်ခါမှာဒကမကြီးရဲ့မျက်စိအကြည့်မှလည်းဘုန်းကြီးရဲ့ယူပါယုံကဘောထင်တယ်။ဟောဒီနှလုံးအင်းအတွင်းမှာရှိတဲ့ဘဝင်မနောအကြည့်ဓာတ်မှလည်းသွားထင်တယ်။ဘုန်းကြီးရဲ့ရုပ်ပုံလွှာလေးကဒီမှာပေါ်နေတယ်။ဟောဒါကဖောင်းဆရာတော်ပဲဘာပဲညာပဲစသဖြင့်သိတယ်။သိလိုက်တာအဲ့ဒီရုပ်ပုံကဒီမှာလာပြီးမထင်ရင်ဘလူမှမသိပါဘူးဘွယ်ဝမှမသိပါဘူးဟောဘောရဝတာဖြစ်နေ။ထင်မှသူကသိချာသိတာ။ဒါကြောင့်ဘုန်းကြီးတို့အထက်သားလေးနဲ့အထက်ကရာက ဒွေတုဒွာဒွေတုဒွာရေတုစသည်ဖြင့်သူကရှင်းထားတယ်ဒီယူပါယုံစတဲ့ပင်စာယုံတွေကဒွာရနှစ်ခုနှစ်ခုမှပြိုင်တူထင်တယ်ပြိုင်တူထင်တယ်ဆိုတော့ကယူပါယုံကစက္ခုအကြီးနဲ့ဘွေမနောအကြီးမနောဒွာရမှာထင်တယ်တတ္တယုံကသောတာဒွာရနဲ့မနောဒွာရမှာထင်တယ်ခန္ဓာယုံကခန္ဓာဒွာရနဲ့မနောဒွာရမှာလာထင်တယ်ရတ္တယုံကဒီဇေဝဒွာရနဲ့မနောဒွာရမှာလာထင်တယ်နောက်တစ်ခုဖုဒ္ဓဘာယုံက ကာယဒေါရနဲ့မနောဒေါရနှစ်ခုလုံးမှာပြန်ကြုံထင်ရတယ်။ဘုန်းကြီးတို့နေတာနေတဲ့အချိန်ခါမှာသစ်ပင်တပင်ပေါ်မှာပေါ့သစ်ပင်ရိပ်ကမြေကြီးမှာကျနေတယ်။အဲ့ဒီအချိန်ခါမှာသစ်ပင်ပေါ်မှာငှက်ကလေးကလာနာတယ်။နားလိုက်တဲ့အချိန်ခါမှာသစ်ကိုင်းကလှုပ်သွားတယ်။အဲ့ဒီလှုပ်သွားတဲ့သစ်ကိုင်းကမြေကြီးမှာထင်တဲ့အရေးကောမလှုပ်ဘူးလား။လှုပ်တယ်။သူကသစ်ကိုင်းနဲ့လှုပ်တာမဟုတ်ဘူးမြေကြီးမှာထင်နေတဲ့အရေးလည်းလှုပ်သွားတယ်။အဲ့ဒီပုံစံတိုင်းပဲ။ဒါနဲ့နှစ်ခုမှသူကပြန်ယူလာခြင်းတယ်။ ရှင်တို့ဒီဘူမနောအကြည့်ဆိုတော့ဘာလဲဆိုတော့ဘုရားရှင်ကခုနကမျက်စိမျက်စိနဲ့မြင်တယ်လို့လောကမှာသုံးတယ်လို့လူတွေနားလဲလွှဲအောင်ဘူမနောအကြည့်ကပြိုးပြိုးပြက်အောင်တက်လက်လက်တောက်ပါပါတယ်ဆိုပြီးဒီလိုပြောလိုက်တာအမှန်ကတော့ခုဘုန်းကြီးပြောနေတဲ့ဘဝင်စိတ်တွေစိတ္တဇယောဂလကိုဖြစ်စေတယ်ဒါတခါကြီးတွေနားလည်ကြတယ်နော်အဲ့တော့ဘဝင်စိတ်တွေစိတ္တဇယောဂကလို့ဖြစ်စေတော့တခုတည်းစိတ္တဇယောဂလတခုတည်းကိုဖြစ်စေသလားဆိုတော့မဟုတ်ဘူး စိတ်ကယုတ်ကလပေါင်းများစွာကိုစိတ်တခဏတစ်ခုကဖြစ်စေတယ်ဖြစ်စေလိုက်တဲ့အချိန်ခါမှာဒီစိတ္တယုတ်ကလတေကဓာတ်ခွဲလိုက်ရင်ပထဝီအာဘောဒေဇောဝါယောအစင်နာယတာဩဇာဆိုပြီးသဘောတရား၈ခုစီရှိတော့အဲ၈ခုထဲမှာဝဏ္ဏတပါတယ်ဒီဝဏ္ဏတယူပါယုံလေးကကြည်လင်တောက်ပါတဲ့သဘောရှိတယ်ဘာကြောင့်လဲအဲဒီအတိတ်ကံရဲ့စွမ်းအားပဲ အတိတ်ကံကိုထူထောင်ခြင်းအချိန်ခါမှာဘုန်းကြီးတို့ကုသိုလ်ကံတစ်ခုလူသားတွေကိုဖြစ်စေတဲ့ကံကကုသိုလ်ကံပဲဒီကုသိုလ်ကံကိုထူထောင်တဲ့အချိန်ခါမှာစိတ်စရတဲ့ရေပုံရအဖြစ်ပေါ့နော်34သို့မဟုတ်35လောက်ရှိတယ်ဒီ34လုံးထဲမှာဉာဏ်ပါတယ်အဲ့ဒီဉာဏ်ရဲ့စွန့်ပညာပေါ့ပညာနေတဲ့စရတဲ့ဉာဏ်ပါတယ်ဒီပညာနေတဲ့စရတဲ့ကစွန့်အင်ကကြီးမားရင်ကြီးမားသလိုတောက်ပါတယ်ဒီပညာနေတဲ့စရတဲ့ကစွန့်အင်နေရင်တော့သိပ်ပြီးမတောက်ပါဘူးအဲ့ဒီဉာဏ်ကအနုဘောကြီးတဲ့ ကြီးတယ်လို့သူကဒီယုတ်ကလမှာပါတဲ့ဝဏ္ဏတယူပွန်ယုံလေးကတောက်ပါတယ်စိတ်တစ်ခုတစ်ခုကကလပ်တစ်ခုပဲဖြစ်စေတာမဟုတ်ဘူးကလပ်ပေါင်းများစွာကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်ကလပ်တစ်ခုရဲ့အယောင်နဲ့နောက်ကလပ်တစ်ခုရဲ့အယောင်ရောဆက်ပြီးဖြစ်လိုက်တော့သူကအတုံးလိုက်အခက်လို့ထင်ရဒါကတစ်ချက်နောက်တစ်ခုကတော့ဘုန်းကြီးတို့ ဒီစေတဇယုတ်ကလထိတ်မှာ တေဇောဓာတ်ပါပြန်တယ်အဲ့ဒီတေဇောဓာတ်ကလည်းစင်ကယုတ်ကလပေါင်းများစွာကိုဖြစ်စေနိုင်တဲ့စွမ်းအားရှိတယ်အဲ့တော့ကလကများရင်ဒီတေဇောဓာတ်ကြောင့်ဖြစ်တဲ့ယုတ်ကလကပိုးပြီးတော့များလာတယ်အဲ့ဒီယုတ်ကလတွေကဒီနှလုံးရင်ပတ်ဝန်းကျင်မှာအတူတူဖြင့်ပေါင်းစုပြီးတော့ဖြစ်လိုက်တဲ့အခါတေဇောဓာတ်ကြောင့်ဖြစ်တဲ့ယုတ်ကလမှာပါဝင်နေတဲ့ဝဏ္ဏတယူပါယုံကလည်းတောက်ပါတယ်အဲ့ဒီတောက်ပါမှုနှစ်ခုရောထွေးလိုက်တဲ့အခါမှာတရက် ဖန်သားမှန်သားလို့ကြည်နေတဲ့အကြည်ဓာတ်ဒီမှာပေါ်တာအဲ့ဒီအကြည်ဓာတ်ကိုအကြည်ဓာတ်ကဘဝစိတ်ကြောင့်ဖြစ်ပေါ်လာရတဲ့အကြည်ဓာတ်ဖြစ်လို့မြတ်စွာဘုရားကဒီဘဝင်စိတ်ကိုလည်းပပဒရဖြိုးဖြိုးပြက်တလဲလဲတောက်ပါတဲ့အယောင်ရှိတယ်လို့ဒီလိုခေါ်တာမနောဒွါရမနောဒွါရဆိုတာအဲ့ဒီဘဝင်မနောအကြည့်ကအဓိကပဲရုပ်တည်နံတွေကိုသိသိတဲ့အပိုင်းမှာအဲ့ဒီဘဝင်မနောအကြည့်ကိုမမြင်သေးတဲ့ပုဂ္ဂိုလ်သိသိလို့မရပါဘူး ဇိုင်ကာတွေကိုသိသိအဲ့ဘွေမနောจิตကအဓိကပဲဒီမှာအာနာပါနအထုတ်လိုက်လို့ကြည်လင်တော့ပါတဲ့နမိတ်ကပေါ်နေပြီဒီပရိဘာကနမိတ်ထဲမှာဘာဝနာစိတ်ကလည်းတဏှာရှင်နိုင်စသဖြင့်ညီဝစွာကပ်ပြီးတည်နေပြီတည်နေတဲ့ဒီပုဂ္ဂိုလ်ကဒီဇိုင်ကာတွေကိုသိသိခြင်းနဲ့ဆိုလို့ချင်းနံပါတ်1ဒီနမိတ်ကိုသိသိထားရမယ်နံပါတ်2ဒီဘွေမနောအจิตကိုသိသိထားရမယ်သိသိလိုက်တဲ့အခါမှာဘွေမနောကြီးမှာဒီနမိတ်က လာပြီးထင်ရအဲ့ဒီအခါကျတော့မှဒီဓဝရနဲ့အာယုံကိုပူးတွဲသိသိပြီးတော့မှဒီဆိုင်ကားတွေကိုသိသိရင်သိသိလို့ရတယ်နန္တရားတွေကိုသိသိရင်လည်းသိသိလို့ရတယ်ဝိမနောကြီးဆိုတော့ဘယ်လိုနေလဲမသိဘူးအာနာပါနပရိဘာကနမိတ်ဆိုတော့ဘယ်လိုနေလဲမသိဘူးအဲ့ဒီလိုမသိတာတွေတပုံကြီးထမ်းတဲ့ပုဂ္ဂိုလ်ကဒီဆိုင်ကသိသိဖို့ဆိုတာရမလားမရနိုင်ဘူးသူကဒီစနစ်ကဘယ်မှာပေးထားလဲလို့မေးတော့ အရှင်သာရိပုတ္တရာကိုရောမြတ်ကြီးဘုန်းကြီးတို့တဘောတဘောရဲလာဇန်တရက်နေ့ဆိုကြဆိုနော်တဘောရဲလာဇန်တရက်နေ့မှာရှင်အဲ့ဒီအဲ့ချိန်ကမှရှင်သာရိပုတ္တရာအလောင်းကဥပဒေတာပြပိုက်ပါဥပဒေတာပြပိုက်ကပြင်းချင်းဆရာကြီးရှိမှသူကနေတဲ့အချိန် နည်းနည်းအန္တရာယ်ကတ်သွားပြီတွေ့လားအဲ့ဒီသိသိဆရာကြီးရှိမှသူနေတဲ့အချိန်ဒီနေ့မှရှင်အတ္တသိနဲ့ရာဇကြုံမျိုးထဲမှာဆုံမိတယ် ရှင်အားလက်စီမထေကိုကြည့်လိုက်တော့သူသိကြည်ညိုသွားတယ်။ဘာပုံလာပုံဆုံးခံနေတဲ့အချိန်ပေါ့။ဆုံးခံကြွနေတာကိုကြည့်လိုက်တော့သူသိကြည်ညိုသွားတော့ဒီပုဂ္ဂိုလ်ဟာတရားထုတရားမြတ်ရှိတဲ့ပုဂ္ဂိုလ်ဖြစ်ကောင်းဖြစ်နိုင်မယ်ဆိုပြီးသူကနှဲ့ရောက်ခံလိုက်သွားတယ်။မြို့ပြင်တနေရာမှာရှင်အားလက်စီမထေကဆုံးပုံပေးတယ်။ဆုံးပုံပေးတဲ့အချိန်ကမှသူကဝေယဝိဆဆောင်ရွက်ပေးပါတယ်။တောက်ရည်သုံးရည်စသည်ဖြင့်ရည်တွေလှူဒန်းပေးတယ်။ဆွမ်းသာညကိစ္စပြီးတဲ့အခါကျတော့မှသူကမေးတော့ရှင်သာရိပုတ္တရှင်အတ္တဇိမထေရက တို့တို့ပြောရင်တော့အေဓမ္မဟိတုဘဝါစတဲ့အခါထာလေးတစ်ခုသစ္စာလေးပါးနဲ့စတဲ့တရားစကားတစ်ပုဒ်ဟောပေးပါတယ်အဲ့ဒီမှာသူကသောတပတ္တိမေဖို့တည်သွားတယ်ဒီတရားလေးကိုသူကသင်္ကြန်ဆရာကြီးအရန်ကိုပြန်ပြီးတော့ရှင်မောဂလမထေရရဲ့အလောင်းဖြစ်တဲ့ကောလိတာပရပိုက်ကိုထပ်ပြီးဟောပြန်တော့အရှင်မောဂလအလောင်းကလည်းသောတပတ္တိဘုံမှာတည်သွားတယ်သောတပန်ဖြစ်သွားကြတယ်အဲ့ဒီနေ့မှာပဲသူတို့ကနောက်လိုက်တစ်ဘက်250ကိုခေါ်ပြီးတော့ ဝေလုံးဝင်ကျောင်းတော်ကိုသွားပြီးတော့ရှင်ဟန်ပြုကြပါတယ်။အားလုံးကတော့အိဘိက္ခုကြီးပဲဖြစ်ကြပါတယ်။ရှင်ဟန်ပြုလိုက်တဲ့အချိန်ကမှထုံးနေညနေမှာ250သောနောက်လိုက်တစ်ဘက်ဒီကတော့အရတ္တဖို့တီးသွားကြတယ်သူတို့နှစ်ပါးကကြံနေတယ်။ရှင်မမောကလန်ကဆက်ပြီးတရားအထုတ်လိုက်တော့ကြောရော်လေးတရားပေါ်လေးဟောဘာလဲပုံလောက်ဝါလီခံမလားနော် အဲ့ဒီတောရွာလေးတရားကိုသွားပြီးတရားအထုတ်တော့သူက9ရက်ကြာတဲ့အခါအရတ္တဖို့တည်သွားတယ်ဆိုတော့ဘုရားရှင်သွားပြီးတရားဟောပေးတယ်ရှင်သာရိပုတ္တရာမထေရရဲ့အလောင်းလျာကတော့တဘူရဲလက်ဖြင့်တဘူရဲလက်ဇန်တရက်ကနေပြီးတော့တဘူရဲလက်ဖြင့်နေအထိသူကဇန်သမပတ်ဒီနေ့တကွယုံနာနေကိုအနုပရဓမ္မဝိပဿနာနည်းတလုံးစီတလုံးစီဝိပဿနာရှုတဲ့နည်းဖြင့်သူကရှုနေတယ် ရှုတော့သူ့ရဲ့တဘိုးရဲလက်ပြင်းနေမှာသူ့ရဲ့ပါရမီတွေကရင်ကြောင်းလာပြီဆိုတာကိုသိတော့ဘုရားရှင်ကသူ့ကိုဂိတ္တကုတော်ခေါ်သွားတော်မူပါတယ်ဂိတ္တကုတော်မှာဝတ္တုလှိုင်ဆိုတာရှိတယ်သူကရခတခေါ်တဲ့ဝတ္တုလှိုင်အဲ့ဒီလှိုင်အတွင်းမှာရှင်သနိဗုဒ္ဓမြတ်တူတော်မောင်ဖြစ်တဲ့ဒီကနကပြဖိုက်ဒီကနကပြဖိုက်ကရှင်သနိဗုဒ္ဓရာနောက်ကိုလိုက်လာတယ် လိုက်လာရင်လည်းအဲ့ဒီမှာလမ်းဆုံတယ်ဆိုကြပါစို့ဒီကနခပရပိုက်ကမေကုံမေးတော့မြတ်စွာဘုရားကသူ့မေကုံကိုဖြင်းရင်းဖြင့်အဲ့ဒီဒီကနခသုတ်တန်လို့ခေါ်ဆိုအပ်တဲ့ဝေဒနာပရိက္ခသုတ်တံကိုဟောပေးတော်မူပါတယ်ထိုအချိန်ကမှရှင်သတိဗုဒ္ဓထာကိုရောမြတ်ကဘုရားရှင်ရဲ့နောက်တော်ကနေပြီးတော့ဘုရားရှင်ကဂရင်ညောင်သောဘုံမှာထိုင်ပြီးသတင်းသုံးနေတဲ့အချိန်ကဘုရားရှင်နောက်တော်ကနေပြီးတော့ရက်ခတ်ပြီးတော့ပေးနေပါတယ်ရက်ခတ်ရင်းဖြင့်ဘုရားရှင်ဟောတော်မူတဲ့တရားဒေသနာတော်ကိုအစဉ်လိုက်ပြီးတော့ ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြန်တော်မူနိုင်တဲ့အတွက်ဒီဒီကနခသုတ်တန်ဤကုန်ပြီးဆုံးတဲ့အချိန်ခါမှာရှင်သတိဗုဒ္ဓံကိုရောမြတ်ကအရတ္တဖို့တည်သွားတယ်ဒူရောမံပရပိုက်ကတော့သောတပတိဖို့မှတည်သွားပါတယ်ဒါပေမဲ့ရှင်သတိဗုဒ္ဓံကိုရောမြတ်ကဉာဏ်ပညာကြီးမားတယ်ဆိုတာကိုဘုရားရှင်ကသင့်တင်တဲ့လျှောက်ပတ်တဲ့ပြိဿကိုမရသေးတဲ့အတွက်တရားမဟောပေးပါဘူးအရှင်မမောကလန်ကတော့ နည်းနည်းလေးခေစကားနဲ့ပြောရင်တော့ပေါ်ပြူလာတော်တော်လေးဖြစ်သွားတယ်။ဘာဖြစ်လို့လဲ။နတ်ပြည်တက်လိုက်နတ်သားနတ်သမီးတွေရဲ့အကြောင်းမေးလိုက်မေးမိဒီကောင်းမှုကုသိုလ်ကံတွေကြောင့်နတ်ပြည်ရောက်ပုံကိုလူပြည်မှာဟောပြ။ငရဲသွားလိုက်ငရဲမှာငရဲခံရတဲ့သတော်ရရဲ့အကုသိုလ်ကံတွေကိုမေးလိုက်မေးပြီးတော့လူပြည်ပြန်လာပြီးတော့ဒီအကုသိုလ်ကံတွေရဲ့အကျိုးတွေကိုဟောပြလိုက်စသဖြင့်ဒီလိုပြုလုပ်နေတော့ပြိဿကလူသိသိများသွားတယ် ရှင်သာရိပုတ္တရာကြီးကပညာရာမှာဣတရေရတာရမဲ့ပုဂ္ဂိုလ်ရတဲ့ပုဂ္ဂိုလ်ဖြစ်တော့သူ့ရဲ့ပညာကဘုံဖော်ပြခဲ့ဘူးဆိုရင်ပိဋကတိဖို့မလွယ်ဘူးဒီတော့ရှင်သာရိပုတ္တရာပညာကြီးကြောင်းကိုဖော်ပြခြင်းနဲ့တွန့်တော့တင့်တယ်လျောက်ပတ်တဲ့ပြိဋ္ဌာကိုမရသေးတဲ့အတွက်မြတ်စွာဘုရားကစောင့်ဆိုင်နေပါတယ်ဒီချိန်မှာတော့ရှင်သာရိပုတ္တရာကိုကြီးညိုလေးစားတဲ့ယဟန်ပြိဋ္ဌာဒီတော်များများစုဝေးမိတဲ့အချိန်ခါမှာမြတ်စွာဘုရားကဒီအနုပ္ပရသုတ်တံကိုဟောပေးတယ်ဟောပေးလိုက်တဲ့အချိန်ခါမှာအဲ့ဒီအနုပ္ပရသုတ်တံမှာ ရှင်သာတိဗုဒ္ဓရာကိုရောင်မြတ်ကြီးကဒီပရမဇန်ကိုဝင်စားပြီးတော့ဒီပရမဇန်နံတရားတွေကိုတလုံးစီတလုံးစီဝိပဿနာရှုနိုင်တယ်ဖတ်တာအနေစဝေဒနာအနေစတင်ညာအနေစစသည်ဖြင့်တလုံးစီတလုံးစီသူကဝိပဿနာရှုနိုင်တယ်ရှုတဲ့အခါမှာဒီတလုံးတလုံးသောပရမတ္ထဓာတ်သားတို့ရဲ့ဖြစ်မှုကိုလည်းထင်ထင်ရှားရှားသိတယ်တည်မှုထီကိုလည်းထင်ထင်ရှားရှားသိတယ်ပြက်မှုဘင်ကိုလည်းထင်ထင်ရှားရှားသိတယ်အဲ့ဒီပထမဇန်ကနေပြီးတော့ ဟိုအာဂိဉ္စဉ္ညာယရဏဇန်တိုင်အောင်အနုပရဓမ္မဝိပဿနာနည်းဖြင့်သူကအကုန်လုံးဝိပဿနာရှုနိုင်တယ်။နေဝတဉာဏနဲ့ယရဏဇန်ရောက်တော့သူအဲ့ဒါကတော့ကလပသမ္မတနာနည်းလည်းပဲရှုနိုင်တယ်။ဒီနေဝတနာနေဝနေဝတဉာဏနာတဉာဏယရဏဇန်ကတော့အလွန်အလွန်သိမ်မွေ့တဲ့အတွက်ကပ္ပညုသမ္မာသမ္ဗုဒ္ဓဘုရားရှင်တို့သာလျှင်အနုပရဓမ္မဝိပဿနာနည်းနဲ့ဝိပဿနာရှုနိုင်တယ်။ဘာဝကတွေဟာမရှုနိုင်ဘူး။ရှင်သာရိပုတ္တရာတို့လိုပုဂ္ဂိုလ်တော်မှမရှုနိုင်ဘူး။ မရှုနိုင်တော့ဒီဇာဏတရားတွေကိုဘယ်လိုရှုလဲဆိုတော့ကလာပသမ္မာတဏပေါင်းစုခြုံကိုရှုပါတယ်ဇာဏတရား32လုံးရှိပါတယ်နော်အဲ့ဒီ32လုံးကို32လုံးကိုခြုံပြီးတော့လှမ်းကြည့်ပြီးတော့ရှုတယ်တလုံးစီတလုံးစီတော့ရှုနိုင်တယ်ဆိုတော့မရှိဘူးသူကသိသိဝင်နူးညံ့တယ်ဒါပြည့်နဲ့ဒီနေရာမှာပြောချင်တာကအရှင်သာရိပုတ္တရာကိုရမြတ်ကြီးသည်အနုပဒဓမ္မဝိပဿနာနည်းဖြင့်ဒီဇာဏတရားတွေကိုတလုံးစီတလုံးစီပိုင်ပိုင်နိုင်နိုင်ဘာကြောင့်ရှုနိုင်တယ်ဆိုတဲ့အချက်ကိုအထက်ကရာကရှင်းပြထားပါတယ် ဒီလက်ညှိုးအဲ့ဒီလက်ညှိုးကိုလက်ညှိုးထိတ်ဒီလက်ညှိုးနဲ့ပဲပြန်ပြီးဒီလက်ညှိုးထိတ်ကိုထိရင်ထိလို့ရမလားမရဘူးသူကဒီနန္တရားကိုဒီနန္တရားနဲ့သူရှုလို့မရဘူးမရတဲ့အခါကျတော့နော်ဒီမှာတလုံးစီတလုံးစီဥပတိဖြစ်မြင်အောင် तू ဘယ်လိုလုပ်ရှုသလဲလို့မေးစရာရှိတော့ဝဋ္ဌာရမဏပရိခိတတယဝဋ္ထုနဲ့အာယုံကိုပူးတွဲပြီးမှသင်စီရှုတယ်အဲ့တော့ဝဋ္ထုဆိုတာကဒီနေရာမှာအတူတူဖြင့် ဟရိယဝတ္ထုကိုတော့ဝတ္ထုခေါ်တယ်ဒီနေရာမှာခုနကဘုန်းကြီးပြောတဲ့ဘဝင်မနောအကြည့်တမနောဒေါရကိုဝတ္ထုလို့ပြောလို့ရင်ဖြစ်တယ်ဝတ္ထုနဲ့အာယုံကိုပုတ်တွက်ပြီးတော့သိသိတယ်ဆိုလိုတာကဥပမာပထဝီကတိုင်းကိုသူရှုတယ်ဆိုရင်ပထဝီကတိုင်းဆိုတဲ့အာယုံပฏิဘာကနမိတ်အာယုံကိုပထမသိသိအဲပฏิဘာကနမိတ်အာယုံကဒီဘဝင်မနောအကြည့်မနောဒေါရမှာလာထင်တဲ့အချိန်ခါကျတော့မှဒီပထမဇာဏတရားလေးတွေကိုတလုံးစီတလုံးစီသူကရှုတယ်အဲ့ဒီနည်းစနစ်ဒါကဘုန်းကြီးတို့နောင်လာနောင်သားများအတွက် ပေးအပ်သွားတဲ့တန်ဖိုးဘလို့မှဖြတ်လို့မရနိုင်တဲ့ညီကောင်းစနစ်ကောင်းပဲဒီတော့မိမိတို့ကဒီဇန္နတရားတွေကိုအရှင်သာတိဘုရားကဲ့သို့ရှုကျင်တယ်ဆိုရင်ဘာလုပ်မလဲသူရှုတဲ့လမ်းအတိုင်းသွားပေါ့ကိုကကိုကြိုက်တဲ့လမ်းအတိုင်းသွားနေလို့ရပါမလားရတယ်ဆိုရင်တော့သွားပါဟုတ်တယ်ဘုန်းကြီးကတော့မတိုက်ဟိုမတိုက်တွန်းပါဘူးမရဘူးဆိုရင်တော့သူတို့သွားတဲ့လမ်းကိုကိုကရှောက်ဖို့လိုတယ်ကိုကကိုလမ်းသစ်ထွင်သွားနေရင်ရနိုင်ပါမလား မရနိုင်ဘူးဒီဥစ္စာကိုသဘောပေါက်ဖို့လိုတယ်နော်တော့အဲ့ဒီလိုရှုလိုက်တဲ့အခါကျတော့ဒီဇာဏတရားတွေကိုတစ်လုံးစီတစ်လုံးစီရှုလို့ရပါတယ်ဒါဒီဘဝမနောကြီးရဲ့စွမ်းအားဒါကိုပြောချင်တာပါနော်အဲ့တော့ဒီနေရာမှာထို့နောက်ဘဝမနောအကြည်ကိုသိသိ၍သွားလို့သောစိတ်ကိုမြင်အောင်ရှုပါဒါပြောချင်တာဘဝမနောအကြည်ကိုသိသိ၍သွားလို့တဲ့မြင်စိတ်ကိုမြင်အောင်ရှုပါဆိုတော့ဒီဘဝမနောအကြည်မှာနတ်တရားလေးတွေကိုသိသိတတ်တဲ့ ပုဂ္ဂိုလ်ဘွေမနောအကျင့်ကိုအစွဲပြုပြီးမနောဒေါရကိုအစွဲပြုပြီးဟရိယဝုထုဘွေနှလုံးအင်းအတွင်းမှာရှိတဲ့ဟရိယဝုထုယောကိုမိတော်ပြီးဖြစ်ပေါ်နေတဲ့နန္တရားကိုလှမ်းရှုရမှာအဲ့ဒီဘွေမနောအကျင့်ကနေပြီးတော့တဆင့်အဲ့ဒီဟရိယဝုထုကိုမြင်အောင်လှမ်းကြည့်ရတယ်လှမ်းကြည့်လိုက်တဲ့အချိန်ခါမှာဒီဟရိယဝုထုယောကိုမြင်တော့အဲ့ဒီဥမာခုလိုလက်ကလေးကိုကြည့်ပေါ့စိတ်ကတော့ဒီမှာဒါကိုကျင်တဲ့စိတ်ကလေးကိုအရင်ကြည့်လိုက်တယ်ကိုကျင်တဲ့စိတ်ကလေးတွေ့ပြီဆိုတဲ့အခါကိုကျင်တဲ့စိတ်ကြောင့် ဝိကျင်တဲ့စိတ်ကဘာကိုမှီဖြစ်တယ်ဆိုတာကိုလှမ်းကြည့်လိုက်ဟရိယဝတ္ထုကိုမှီဖြစ်နေတာဘာတွေ့လဲအဲ့ဒီပုံစံလိုပဲခုနကကြည်လင်တောက်ပါနေတဲ့ဟိုအနာပါနလိုပြိဘာကနမိတ်ပေါ့ဒီနမိတ်ကိုအာယုံယူပြီးတော့ဒီဘွေမနောကြီးကိုလှမ်းကြည့်လိုက်ဘွေမနောကြီးထဲမှာဒီနမိတ်ကလာထင်းတယ်အဲ့ဒီချိန်ခါမှာဘွေမနောကြီးထဲမှာနမိတ်ထင်းသည်နဲ့တပြိုင်တည်းထဲခုနကဟရိယဝတ္ထုကိုမှီဖြစ်နေတဲ့ဒီဇာဏတရားတွေကိုလှမ်းရှုရှုလို့ရသွားတယ်အဲ့ဒီနီးစနစ်ကိုအသုံးပြုရပါတယ်နော်ဒီတော့တရားတော်အထုတ်တယ် ဗရမနောကြီးဆိုတာဘယ်လိုနေလဲမသိဘူးဘာမှညမမမသိတဲ့ပုဂ္ဂိုလ်တယောက်ကဒီနံတရားတွေကိုသွားရှုရှုလို့ရပါမလားမရနိုင်ဘူးသူကစီးစနစ်ဆိုတာလိုအပ်ပါတယ်နော်ကဲနောက်တစ်ခုအနည်းငယ်သွားကြည့်ပါယင်းသွားလို့သောစိတ်ကြောင့်ကာယဝိညာတိနောကကလကာယဝိညာတိလူဓာတိဒေါရတကကလတို့ဖြစ်ပေါ်လာပုံကိုမြင်အောင်ရှုပါသွားလို့တဲ့စိတ်ကြောင့်ဖြစ်ပေါ်နေတဲ့ဒီဝိညာဉ်ယုံပါဝင်တဲ့ယုတ်ကလတိဖြစ်တာကိုမြင်အောင်ရှုရမယ် ယင်းယုတ်တရားတို့ကိုပရမတ်သို့ဆိုင်အောင်သိသိပါယင်းယုတ်တရားတို့ကယင်းယုတ်တရားယင်းယုတ်တရားတို့ကအရိယပဋ္ဌယုတ်တရားတို့သည်ယင်းယုတ်တရားတို့တွင်ဘောတတ္တိစွန့်ရင်လွန်ကဲနေသောဝါယောဓာတ်နှင့်တကွာသောဘူရိယဓာတ်ကြီးလေးပါးကြောင့်သွားနေသည့်ကိုယ်အမူအရာကာယဝိညာဉ်ယုတ်ကိုမြင်အောင်ရှုပါအဲဒီဝါယောဓာတ်လွန်ကဲနေတဲ့ယုတ်ကလတိမှာပါနေတဲ့နော်ဝါယောဓာတ်လွန်ကဲတဲ့ဓာတ်ကြီးလေးပါးကြောင့်ဖြစ်ပေါ်သွားတဲ့ဝိညာဉ်ယုတ်ပေါ့ နော်ဝိညာဉ်ယုတ်ဆိုတာပဲ့ကင်ပြီးတော့ဟိုဘက်သွားမယ်ဒီဘက်သွားမယ်ဒီလိုပဲ့နေတဲ့အကင်နေတဲ့ဝိညာဉ်ယုတ်အဲ့ဒီဝိညာဉ်ယုတ်ကိုမြင်အောင်ရှုရတယ်သဘောပေါက်ပါကယင်ကာဝိညာတိနဝကကလကာဝိညာတိလူဓာတိဒေါရတကကလဟူသောလဲဆောင်ထသောအချင်းအဖြစ်ဖြစ်နေကြသောဗရဏပြဋ္ဌာန်းသောယုတ်တို့ကိုဥစားပေး၍ဆက်လက်သိသိပါဉာဏ်ထက်မြက်လာသောအခါအဗရဏဖြစ်သည့်မပြဋ္ဌာန်းသောအသေးဆောင်ခံရသောအချင်းအဖြစ်ဖြစ်နေကြသော၆ဓာရ၄၂ခုဓာတ်၌တည်ရှိသောသရုပ်သမုဒ္ဒာတိကယုတ်တရားတို့ကိုဆက်လက်သိသိပါ သေဆောင်တတ်သောယုတ်အသေးဆောင်ခံသောယုတ်ဤနှမျိုးတို့ကိုတလှည့်စီသိသိနေပါအလုံးကိုခြုံငုံ၍သိသိနိုင်သောအခါဤကယုတ်ယုတ်ဟု၎င်းသို့မဟုတ်ယုတ်တရားယုတ်တရားဟု၎င်းသို့မဟုတ်ယုတ်ယုတ်ဟု၎င်းသိသိနေပါရရထိုင်ရလျောင်းရာတို့၌လိညီလူရှုပါကဲဒါကပထမကိစ္ဆန်တော်ဝကိစ္ဆာမိတိပါဇာနေသွားရင်သွားတယ်လို့သိပါဆိုတဲ့အပိုင်းပဲနောက်တစ်ခု အဲ့ဒီမှာဘုရားရှင်ကယထာယထာဝပဏ္ဍဆိုပြီးနောက်တစ်ခုညွှန်ကြားတယ်အဲ့ဒီညွှန်ကြားချက်နဲ့ပတ်သက်ပြီးသာသနာတော်မှာတော်တော်လေးစကားများပါတယ်နော်စကားများတော့ဒီဥစ္စာကိုအထက်ကကဘယ်လိုရှင်းတယ်ဆိုတာလေးဘုန်းကြီးဆက်ပြောမယ်ထိုယံဤရူပခါယယုတ်တရားအပေါင်းသည်အချင်းချင်းအမူအရာအဖြစ်ထားအပ်တည်ရှိနေ၏ဖြစ်နေ၏ထိုရူပခါယယုတ်တရားအပေါင်းကို ထိုထိုထားအပ်သောတည်ရှိနေသောဖြစ်နေသောအမူအရာအဖြစ်ကိုယ်ပဲပြောပြောသိကိုယ်ပဲပြောပြောသိအောင်ရှုပါတဲ့။ဘာပြောတာလဲ။ ယေရှုကဤဆိုလိုရင်းသဘောတရားကိုအထက်ကရာဒီကဆရာတော်တို့ကအောက်ပေါ်အတိုင်ဖွင့်ဆိုထားတော်မူ၏ယထာယထာဝပနတ္တကာယောပဏိဟိတောဟောတိတထတထနာပသနာတိတိသဗ္ဗသင်္ကာဟိကဝဆနမေတံအကုန်လုံးကိုခြုံငုံပြောလိုက်တာအဲ့နော်ဣဒံဟုတ်တဟောတိဆိုလိုတာကတော့ဒါပဲယေနယေနဝအာဂာရိနတတတတကာယောထိတောဟောတိဒေနဒေန နာပသနာတိကမနာကာရိဏထိတံဂစ္ဆရိတိပသနာတိဌာနနိတိသတယနာကာရိဏထိတံတယနောတိပသနာတိတိသဗ္ဗသင်္ဃဟိကဝဆနာတိသဗ္ဗေနသဗ္ဗေတစတုံနံပိအရိယပဌာနာသင်္ကနနဝဆနာပုဗ္ဗေဝိတုံဝိတုံအရိယပဌာနာဟုတ်တတဣဒံတေတံဧကိသံခေတောဝဆနာတိအထောဒါကမေဇိမဏိကေဘာပြောတာလဲ ကိုယံဤရူပခါယယုတ်တရားအပေါင်းသည်အကျဉ်းချင်းအမူအရာအဖြစ်ထား၏တရှိနေဖြစ်နေထိုရူပခါယယုတ်တရားအပေါင်းကိုထိုထိုထားအပ်သောတရှိနေသောဖြစ်နေသောအမူအရာအဖြစ်ကွန်ကွန်ပြပြသည့်ဝဲပြောင်းသည့်အောင်ရှုပါရှုပါဟူသောဤဒေသနာတော်ဒီကအရိယဘုတ်၄မျိုးလုံးကိုသင်္ကြုံရေတွက်၍ညွှန်ကြားတော်မူသောဒေသနာတော်ဖြစ်ကိစ္ဆံတော်ဝါကိစ္ဆံမိတိပါဇာနာတိသွားလျင်သွား၏ကွန်ကွန်ပြသည့်ဤသို့စသည်ဖြင့်ရှေးပိုင်းအရိယဘဒ္ဒရှုခွက်တွင် အရိယဘုတ်တမျိုးစီတမျိုးစီဤရှုခွက်ကိုဟောကြားထားတော်မူသောကြောင့်ယထာယထာဝပနတ္တစာသောဤနောက်ရှုခွက်ဒေသနာတော်သည်ထိုအရိယဘုတ်၄ပါးလုံးကိုတပေါင်းတည်းသိမ့်ကျုံ၍ပြန်ပြီးဟောကြားတော်မူအပ်သောဒေသနာတော်ပင်ဖြစ်ထို့ကြောင့်ဤဒေသနာတော်ဤဆိုလိုရင်းမှဤတို့ဖြစ်အကျဉ်အကျဉ်သို့သောအကျဉ်အဖြစ်ထိုယောဂဝဆရယဟန်တော်ဤရူပခယယုတ်တရားအပေါင်းသည်တည်ရှိနေထိုထိုတည်ရှိနေထိုင်သောအကျဉ်အဖြစ်ထိုရူပခယယုတ်တရားအပေါင်းကို ကွယ်ကွယ်ပြားပြားသိအောင်ရှုပါသွားသောအခြင်းအဖြစ်ဒီနေသောရူပကရယုတ်တရားဘောင်ကိုသွား၏ဟုကွယ်ကွယ်ပြားပြားသိအောင်ရှုပါရတ်သောထိုင်သောလျောင်းသောအခြင်းအဖြစ်ဒီနေသောရူပကရယုတ်တရားဘောင်ကိုဒီရတ်ဤထိုင်ဤလျောင်းဤဟုကွယ်ကွယ်ပြားပြားသိအောင်ရှုပါဒါပြောတာနော်အဲဒီတော့ဗုဒ္ဓမနောက်တစ်ခုထပ်ပြီးဖွင့်တယ်ဒီကဆရာတော်ကအဲ့ဒီအဖွင့်ကနည်းနည်းလေးပိုအရေးကြီးပါတယ်နော်အဲ့ဒီအဖွင့်ရဲ့အဓိပ္ပာယ်ကအောက်မှာယင်တိကာယီဆိုလိုရင်းမှာဤတို့ဒီ ဘုရားရှင်သည်ကိစ္ဆံတော်ဝါကိစ္ဆံမိတိပဿနာတိသွားလျင်သွား၏ဟုကိုယ်ကပြပြသိပါဤသို့စသည်ဖြင့်ဘုရားရှင်သည်အရိယဗထရှုခွက်ရှင်ကြီးကိုအရိယပထယောအမိယသောကာဝိညာတိဘာဝင်သောပေဆောင်ထသောအချင်းအဖြစ်ဖြစ်နေသောယုတ်တရားတို့ကိုဗရဏထား၍ဟောကြားထားတော်မူခဲ့၏ယင်းဤ၌အသေးဆောင်ခရသောအချင်းအဖြစ်ဖြစ်နေသောသရုပ်သမုဒ္ဒတိကယုတ်တရားအပေါင်းကအပရဏမပြတ်ထမ်းပေသို့သော မဲဆောင်တတ်သောအကျင့်အဖြစ်ဖြစ်နေသောဗရဏပြဋ္ဌာန်းသောအရိယပဒယုတ်တို့ကိုဗရဏထား၍ဥစားပေး၍ရှုနေပါကအသေးဆောင်ခံရသောအခြင်းအပြင်ဖြစ်နေသောအဗရဏမပြတ်ထမ်းသောစရိသမုဋ္ဌာနိကယုတ်တရားအပေါင်းကိုသိသိရှုပွားခြင်းကိစ္စသည်လိအစဉ်လည်း၍ပြည့်စည်၌နည်းနည်းလေးနည်းနည်းလေးသဘောပေါက်အောင်လောကဥပမာနဲ့ပြောမယ်နော်လူတယောက်ဆိုင်ဒိတ်ထမ်းလာတယ်ဆိုင်ကိုလှမ်းကြည့်ရင်လည်းဒီလူကိုမမြင်နိုင်ဘူးလား လူကိုလှန့်ကျင်ရင်လည်းဒီဆန်အိတ်မမြင်နိုင်ဘူးလားဒီသဘောပဲနော်အသေးဆောင်ခံရတဲ့လူကသက်ဆောင်တတ်တာဆန်အိတ်ကအသေးဆောင်ခံရသက်ဆောင်တတ်တဲ့ကိုလှန့်ကျင်ရင်အသေးသက်ဆောင်တတ်တဲ့လူကိုလှန့်ကျင်ရင်လည်းအသေးဆောင်ခံရတဲ့ဆန်အိတ်ကိုမြင်နိုင်ကြပဲဒါသိမခက်ဘူးအသေးဆောင်ခံရတဲ့စိတ်ကိုသေချာကြည့်နေရင်လည်းသေဆောင်တတ်တဲ့လူကိုလည်းမမြင်နိုင်ဘူးလားမြင်နိုင်တယ်ဒါပြောတာနော်အဲ့တော့တဖန်ယထာယထာဝပဏ္ဏတကာယောပဏိဟိတောဟောတိတထတထနံပသနာတိ อืมအဲအရိယပဋ္ဌနော်အရိယပဋ္ဌအရိယဘုံခါရအဲ့မှာဘာဖြစ်နေတယ်မသိဘူးသေချာသေချာတာပဲဒီနေ့သေချာအောင်လုပ်လိုက်တာပဲသေချာအောင်လုပ်တာကိုမသေချာဖြစ်နေဘာလဲသူဘာဘာဘာ PDF ဖောင်ဆိုတာဘာဆိုလဲဒါနဲ့လုပ်ပြီးကြတာနော်อืมတရားအပေါင်းအရိယဘုံယုတ်တရားအပေါင်းဒီအချင်းချင်းအမှုရာအပြင်ထားရတည်ရှိနေဖြစ်နေ ထိုရူပခါယယုတ်တရားအပေါင်းကိုနော်ထိုထိုထအပ်သောတည်ရှိနေသောဖြစ်နေသောအမူအရာအဖြစ်ကိုယ်ကဲ့ပြပြသည့်ကိုယ်ကဲ့ပြပြသည့်အောင်ရှုပါဟုဒုတိယနည်းကိုထပ်မဟောကြားထားတော်မူ၏ဤဒုတိယနည်း၌ကအသေးဆုံးခန္ဓာသောအခြင်းအဖြစ်ဖြစ်နေသောသရသမုဋ္ဌာနိကရူပခါယယုတ်တရားသရသမုဋ္ဌာနိကရူပခါယယုတ်တရားအပေါင်းကိုလည်းဗြဟ္ဏထား၍တဖန်ရှုပါသိသိရညွှန်ကြားထားတော်မူ၏ ယင်းစရုသမုဋ္ဌာနိကအသေးဆောင်ခံရသောအခြင်းအဖြစ်ဖြစ်နေသောယင်းစရုသမုဋ္ဌာနိကယုတ်တရားတို့ကိုပြရဏထား၍အရိယပဒ္ဒယုတ်တရားတို့ကိုသိသိရှုပွားခြင်းကိစ္စအသည်လေးအစဉ်လိုက်၍ပြည့်စည်နိုင်၏ဤသို့သောရှုပွားပုံနည်းစနစ်များကိုညွှန်ကြားတော်မူလိုသည့်အတွက်ယထာယထာဝပဏ္ဍာသာသောဤဒုတိယနည်းရှုခွက်ကိုဘုရားရှင်သည်ထပ်မံ၍ဟောကြားတော်မူပြန်သည်ဤကနည်းနှမျိုးတို့၏ထူးခြားချက်ပင်သည်ဒါကအထက်ကဒီကရပြောလိုတဲ့အဓိပ္ပာယ်ခုနက ဘုန်းကြီးပေးတဲ့ဥပမာအတိုင်းပဲသဲဆောင်တတ်တဲ့ရုပ်ကိုကြည့်လိုက်ရင်အသဲဆောင်ခံရတာလည်းမြင်နိုင်တယ်အသေးဆောင်ခံရတဲ့ရုပ်ကိုဗရဏထပ်ပြီးတစ်ခါပြန်ထပ်ရှုလိုက်ရင်လည်းသေဆောင်တတ်တဲ့ရုပ်ကိုမြင်နိုင်တယ်အဲ့ဒီလိုဆိုလိုတာပါနော်ဒီတော့နှမျိုးလုံးလှည့်ပြီးတော့ရှုပါလို့ဒီလိုညွှန်ကြားလိုပါတယ်တဲ့နော်ပါဠိရင်လေးဗရဏအဗရဏရုပ်တရားတို့ကိုကိုယ်ပြပြသိအောင်ရှုပါပြဋ္ဌာန်းတဲ့ရုပ်မပြဋ္ဌာန်းတဲ့ရုပ်နော်ရက်လျင်လေးဗရဏအဗရဏရုပ်တရားတို့ကိုကိုယ်ပြပြသိအောင်ရှုပါ ထိုင်လင်းလီဗရဏအဗရဏယုတ်တရားတို့ကိုကိုယ်ပြပြသိအောင်ရှုပါလျောင်းလင်းလီဗရဏအဗရဏယုတ်တရားတို့ကိုကိုယ်ပြပြသိအောင်ရှုပါဤယုတ်တရားတို့ကရူပခန္ဓာတိယင်းယုတ်တရားအစုဒီဟုမှတ်တတ်ထားပါလောကုပမာကိုဆောင်ရဆောင်ရသောနှိုက်ခိုင်းဖွယ်ရလောကုပမာတစ်ခုကိုနားလည်လွှဲအောင်ဆောင်ပြရသောယောက်ျားတူသည်ဆိုင်အိတ်ကိုတည်ဆောင်လာသည်ဆိုကြပါစို့ပဂတိမျက်စိဉာဏ်အမြင် ဉာဏ်မျက်စိအမြင်ရှိဟူသောမျက်စိအမြင်နှမျိုးသော မျက်စိအမြင်နှမျိုးရှိသောယောက်ျားသည်ပဂရိမျက်စိအမြင်လည်းရှိတယ်ဉာဏ်မျက်စိလည်းရှိတယ်ဆိုကြစို့နော်ဆာအိတ်ကိုသေဆောင်တတ်သောယောက်ျားကိုစွစွဆိုင်ဆိုင်ကြည့်ရှုနေပါကအသေဆောင်ခံရသောဆာအိတ်ကိုလည်းအစဉ်လိုက်၍မြင်လာနိုင်၏တဖန်အသက်ဆောင်ခရသောဆာအိတ်ကိုစွစွဆိုင်ဆိုင်လက်၍ကြည့်ရှုနေပါကယင်းဆာအိတ်ကိုသက်ဆောင်တတ်သောယောက်ျားကိုလည်းအစဉ်လက်၍မြင်လာနိုင်၏ ယောက်ျားနှင့်သေဆောင်ထပ်သောအချင်းအဖြစ်ဖြစ်နေသောအရိယပဋ္ဌယုတ်တရားတို့ပါဝင်သောကာယဝိညာဉ်နှုတ်ကကလကာယဝိညာဉ်လူဓာတိဒွါတကကလယုတ်တရားတို့ကတူ၏အသေးဆောင်ခံရသောဆံအိနှင့်အသေးဆောင်ခံရသောအချင်းအဖြစ်ဖြစ်နေသောစတုတ္တမုဋ္ဌာနိကယုတ်တရားတို့ကတူ၏ဤဥပမာအတူပင်ယောဂဝဆရပုဂ္ဂိုလ်သည်သေဆောင်တတ်သောအချင်းအဖြစ်ဖြစ်နေသောယုတ်တရားတို့ကိုပြဏနာထား၍ လေးလေးရှုပွားနေပါကအသေးဆောင်ခံရသောအချင်းအဖြစ်ဖြစ်နေသောသရသမုဋ္ဌာနိကယုတ်တရားတို့ကိုလေးလေးချင်းရှုပွားခြင်းသည်လိအစဉ်လက်၍ပြည့်စည်လာနိုင်၏အရိယပဋ္ဌပရမဏိရှုွက်ဖြစ်တဖန်အသေးဆောင်ခံရသောအချင်းအဖြစ်ဖြစ်နေသောသရသမုဋ္ဌာနိကယုတ်တရားတို့ကိုပရဏာထား၍လေးလေးရှုပွားနေပါကလီသေးဆောင်တတ်သောအချင်းအဖြစ်ဖြစ်နေသောအရိယပဋ္ဌယုတ်ဝိညာယုတ်ပါဝင်သောယုတ်တရားတို့ကိုသိသိရှုပွားခြင်းသည်လိအစဉ်လက်၍ပြည့်စည်ပြီးဆုံးနိုင်၏ဤရှုွက်က ယထာယထာဝပနတ္တစသည်ဖြင့်ဟောကြားထားတော်မူအပ်သောအရိယပဒ္ဒဒုတိယနည်းရှုွက်ဖြစ်သည်ဤအရိယပဒ္ဒရှုွက်သံသင်ကြရှုွက်တို့ကိုပရမတ်တို့ညာမြင်စိုက်သည့်တိုင်အောင်သင်္သီရှုပွားလိုသောအသင်သူတော်ကောင်းသည်ပါဠိတော်အထက်ကရာတိကာတို့၌လာရှိသောညွှန်ကြားချက်များကိုယောသေးစွာဥထိရွက်ပန်းစင်သင်္ဟဖေသည်ပညာရှိသောလည်းတတိဖြစ်ခဲလိုက်တတိမမှုဂုမမြင်ရှိတတ်တတိရှိစေနော်အလားတူရှုခွင့်များရှေ့သို့တက်ရ၌ ဗရဏအဗရဏယုတ်တရားပြဋ္ဌာန်းတဲ့ယုတ်တရားမပြဋ္ဌာန်းတဲ့ယုတ်တရားနောက်တော့ဆုံးရ၌ဗရဏအဗရဏယုတ်တရားတဲတဲ့ကြည်ရ၌ဗဒနာအဗရဏယုတ်တရားစောင်းငယ်ကြည်ရ၌ဗဒနာအဗရဏယုတ်တရားလက်ခြေတို့ကိုကိုရ၌ဗဒနာအဗရဏယုတ်တရားလက်ခြေတို့ကိုဆန့်ရ၌ဗဒနာအဗရဏယုတ်တရားဒုက္ခတငန်းကိုကင်ဆောင်ရ၌ဗဒနာအဗရဏယုတ်တရားတပိတ်ကိုကင်ဆောင်ရ၌ဗဒနာအဗရဏယုတ်တရား သင်္မန်နှင့်ကိုယ်သင်္ကန်းကိုကိုင်းဆောင်ရ၌ပဓာနာအပဓာနာယုတ်တရားစားရ၌ပဓာနာအပဓာနာယုတ်တရားလောက်ရ၌ပဓာနာအပဓာနာယုတ်တရားခဲဘကိုခဲရ၌ပဓာနာအပဓာနာယုတ်တရားလျက်ဘကိုလျက်ရ၌ပဓာနာအပဓာနာယုတ်တရားကြီးကြီးဆွံ့ရ၌ပဓာနာအပဓာနာယုတ်တရားကြီးငယ်ဆွံ့ရ၌ပဓာနာအပဓာနာယုတ်တရားသွားရ၌ပဓာနာအပဓာနာယုတ်တရားရရ၌ ဗဒနာအဗဒနာယုတ်တရားထိုင်ရ၌ဗဒနာအဗဒနာယုတ်တရားအိယာမနိုးလာရ၌ဗဒနာအဗဒနာယုတ်တရားစကားပြောဆိုရ၌ဗဒနာအဗဒနာယုတ်တရားစကားမပြောစိစိနေရ၌ဗဒနာအဗဒနာယုတ်တရားအလုံးရှုရမှာဖြစ်ပါတယ်နော်ဒါကသွားရင် ဘာတွေရှုရမယ်ရက်ရင်ဘာတွေရှုရမယ်ထိုင်ရင်ဘာတွေရှုရမယ်အိပ်ရင်ဘာတွေရှုရမယ်ကိုယ်ရင်ဆိုင်ရင်ဘာတွေရှုရမယ်စသည်ဖြင့်ဒီရှုွက်တွေကိုမိမိကိုယ်ရင်ကြက်တဲ့နန္ဒတတ်သိနားလည်ထားဖို့တော့လိုအပ်ပါတယ်အဲဒီလိုရှုွက်ကိုကြက်ကြက်နန္ဒအခုလိုရှုခဲ့မယ်ဆိုရင်ဘယ်လိုသွားရမလဲခေါင်းကဘုရားရှင်ဖြတ်ပေးတဲ့နိလန်နားထောင်ရမယ်သမာဓိဘိခွေဘဝေထသမာဟိတောဘိခွေဘိခုယထာဗုဒ္ဓံပသနာတိစေတယံတို့သမာဓိထူထောင်ကြပါ သမာဓိရှိတဲ့ပုဂ္ဂိုလ်ဟုတ်တယ်မှန်စွာသိမယ်ဘာတွေသိမလဲဣဒံဒုက္ခတိယထဘုဒ္ဓံပသနာတိဤကဒုက္ခသစ္စာလို့သိမယ်ဤကသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာလို့သိမယ်ဘလို့နတ်ထောင်ဖို့ကောင်းလားဟင်နတ်ထောင်ဖို့မကောင်းဘူးလားကောင်းတယ်သိနတ်ထောင်ဖို့ကောင်းတယ်ဘုရားစကားကနတ်ထောင်မှာသူများစကားဘုန်းကြီးစကားလည်းနားမထောင်ပါနဲ့ဘုန်းကြီးဘာမှမဖြစ်ဘူးဘုရားစကားတော့နတ်ထောင်မှာဟုတ်တယ်မလားဒါသိအရေးကြီးပါတယ်နော်နောက်တစ်ခု ဤတရားတို့သိဆိုတာညာဖြင့်ပန်းချယူကတမ္ပစဉ်၄ပါးအဲ့တမ္ပစဉ်၄ပါးအကြောင်းလေးကိုနည်းနည်းလေးပြောကြည့်တယ်နော်တမ္ပစဉ်ကတတ္ထကတမ္ပစဉ်သဗ္ဗယတံပစဉ်ခောစရတံပစဉ်အတ္တမောဟတံပစဉ်ဆိုပြီးဤသို့လျှင်တံပစဉ်၄မျိုးရှိ တ္ထကသံမစဉ်သန္တရာမထွက်မြောက်ကြောနေယနိကတရားကောင်းစင်စစ်ဧကံဖြစ်သည့်ကုသိုလ်တရားတို့ဒုဘာတိလုပ်ငန်းရတ္တုကအကျိုးရှိသောလုပ်ငန်းရတ္တုသည်အကုသိုလ်တရားဒုဘောကြောင့်လုပ်ငန်းရတ္တုကအကျိုးမရှိသော လုပ်ငန်းရတ္တုသည်ဤသို့လျှင်အကျိုးရှိမရှိကိုပိုင်းခြားလျက်အကျိုးမရှိသည်ကိုစွန့်လွတ်၍အကျိုးရှိသည်ကိုသာပိုင်းခြားယူတတ်သော လိုက်နာပြုကျင့်သောဉာဏ်သည်တတ္တကသံစဉ်ဉာဏ်မြည်၏ အိမ်တော်ပြုတာအကျိုးမရှိဘူးဘုန်းကြီးလှုပ်တာအကျိုးရှိတယ်ဟောဖြစ်ပြီနော်အဲ့လိုဆိုရင်ဘာလုပ်ရမလဲအိမ်တော်ပြုအိမ်တော်ရင်းဘုရားကိုဆွန့်လွတ်လိုက်ဘုန်းကြီးလှုပ်လိုက်ဟောဒါဒါပြောတာ နော်သူကဝိပဿနာနဲ့တော့မဆိုင်သေးဘူးသူကအပြင်ဘက်ကနော်နောက်တစ်ခုလဗ္ဗယတံပစဉ်အကျိုးရှိသည့်မှန်တော်လေးကပ္ပယအတ္တပယတောမတော်ကိုပိုင်းခြားလျက်မတော်သည့်လုပ်ငန်းခွင်ကိုဆွတ်လွတ်၍တင့်တော်သည့်ကိုယ်သာပိုင်းခြားယူတတ်သောလိုက်နာပြုကျင်သောဉာဏ်သည်ကပ္ပယတံပစဉ်ဉာဏ်မြည်၏ ဘုန်းကြီးဝိထာကောင်းတော့ကောင်းတယ်နေရာပုံမကြတဲ့နေရာသွားဝင်ရင်ကိုယ်လည်းပုံမကြဖြစ်တတ်တယ်ဟောဒါစဉ်းတပ်ပဲတော်မတော်စဉ်းစားပုံကြတဲ့နေရာငါသွားမှတော်မယ်စသဖြင့်ဒီလိုစဉ်းစားတတ်ရတယ်နော်နောက်တစ်ခုဂောစရတံမစဉ်ဆွမ်းကံသွားရတဲ့ကမ္မထံကိုဆောင်ခြင်းဆွမ်းကံရွာမှပြန်လာရတဲ့ကမ္မထံကိုဆောင်ခြင်းစသဖြင့်သမထကမ္မထံသို့မဟုတ်ဝိပဿနာကမ္မထံအာယုန်တစ်ခုအတွင်းသို့ဘာဝနာစိတ်ကိုအမြဲသွသွင်းထားတတ်သောဉာဏ်သည် ဘောဆရာတမ္ပဇဉာဏ်မြည်အဲ့ဒါပြောတာပဲနော်ဒီတော့မိမိကသမထပဲအထုတ်နေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တွားရင်လည်းအမအာနာပါနအထုတ်တဲ့ဆိုကြပါစို့တွားရင်လည်းအာနာပါနပဲရှုပါရရင်လည်းအာနာပါနပဲရှုပါထိုင်ရင်လည်းအာနာပါနအိတ်လည်းအာနာပါနပဲအောင်မြင်တော့ပြီသရုဒ္ဓဇံအထိဆက်ပြီးဟိုဘက်ဟွာကိုမကူသေးဘူးဝိပဿနာကိုမကူသေးဘူးဆိုရင်လည်းတွားရင်လည်းဒီဇံนี่ရအောင်ပဲရှုနေ ရက်ရင်လည်းဒီဇန်တွေရက်အောင်ပဲရှုနေဒီဇန်သမารိကိုပဲထိုင်ရင်လည်းဒီဇန်သမารိကိုပဲရှုနေအကယ်၍ဇန်သမารိအထိသွားရင်လည်းအာမကောင်းမှုဆိုရင်တော့ယောဂီတော်ခမည်းများကိုဘုန်းကြီးသင်ပေးတာကတဏှာမှာမတ်တက်ရလိုက်သမာဓိပြန်ထူရလိုက်နမိတ်ကတို့ကစွမ်းအားကြီးနေတော့နမိတ်ကချက်ချင်းပေါ်လာတာပဲပေါ်လာတဲ့ဒီနမိတ်ကလေးကိုပဲမျက်လုံးလေးနဲ့အသာလေးပွင့်ကြည့်ပြီးတော့ဖြည်းဖြည်းဖြည်းဖြည်းလမ်းလျှောက်ပြီးအဲ့မှာသမာဓိယူပြီးရှုနေပါဇံမကုနိုင်တောင်မှစိတ်ကပြန့်လွင့်မှုတော့နည်းသွားတယ် တမာတိဖြစ်ပါတယ်နော်ဖြစ်တယ်တော့ဖြစ်တယ်ရှင်းရှင်းမထေကြီးတွေကဒီပုံစံစနစ်နဲ့ရှုသွားကြတာပါနော်ဒါကသမထပိုင်းအကရင်မိမိကဝိပဿနာပိုင်းအထိကုထိုင်လို့ရှင်းရင်တော့သွားရင်လည်းယုတ်တရားနန္တရားထိရှုနိုင်ရင်သွားရင်လည်းယုတ်တရားနန္တရားမရှုနိုင်သေးဘူးဓာလေးပါပဲရှုသေးတယ်ဆိုသွားလဲဓာလေးပါရက်လဲဓာလေးပါထိုင်လဲဓာလေးပါအိပ်လဲဓာလေးပါရှုနိုင်ပြီဆိုရင်တော့သွားရင်လည်း ယုတ်တရားနံတရားထိုင်လဲယုတ်တရားနံတရားအိတ်လဲယုတ်တရားနံတရားဒါရှုရတယ်ဒီကနေတစ်ဆင့်တက်လိုက်လို့မိမိကပြိဿသမုပ္ပါအထိရှုနိုင်ပြီဆိုရင်လေသွားလဲအကြောင်းတရားနဲ့အကျိုးတရားရက်လဲအကြောင်းတရားနဲ့အကျိုးတရားဒါတွေသိအောင်ရှုသွားအဲ့ရနေတစ်ဆင့်ရှင်းတက်လိုက်လို့မိမိကစွမ်းအားကကြီးလာပြီဝိပဿနာဘာဝနာကမ္မထံစီးပြန်နိုင်ပြီဆိုရင်တော့သွားရင်လည်းဝိပဿနာရှုပါရပါတယ်ထိုင်ရင်လည်းဝိပဿနာရှုပါရတယ်ရရင်လည်းဝိပဿနာရှုပါ ရတယ်အဲ့ရင်လည်းဝိပဿနာရှုပါရပါတယ်ဖြစ်နိုင်ပါမလားလို့ဒီလိုတော့တွေးကြတယ်နော်လက်တွေ့ကြိုးစားခဲ့ရင်ဖြစ်နေတဲ့ပုံကိုယ်တွေအများကြီးရှိပါတယ်ဘုန်းကြီးတို့ဝိသုဒ္ဓိမအထက်ကရာအိန္ဒိယသံဝရသီလပိုင်းမှာမဟာဒိဋ္ဌကိုရုံကြီးအကြောင်းရှင်းပြထားပါတယ်နော်သူကစေရိယဗဗ္ဗရာခေါ်တဲ့စေရိယတောင်မှာသတင်းသုံးနေတဲ့အနုရဒဘက်ကိုသွားပြီးဆုံးခံမယ်မထေရကြီးကသူကအယုစုကမ္မထံကိုအမြဲတမ်းပေါ်ပြနေပါတယ် အယောဇုကမ္မထံကိုပရမဇန်တမာရီဆိုင်အောင်ပွားများပြီးတော့ဒီပရမဇန်တမာရီကိုအခြေခံပြီးတော့မှသူကဝိပဿနာရှုနေတယ်အတွင်းသဖြင့်တော့သင်္ခါရုပ္ပကဉာဏ်လောက်အထိရောက်အောင်သူကဝိပဿနာရှုနိုင်နေပါတယ်သို့တော့အိန္ဒြေကမင်းကျက်သေးတော့မဉဏ်ဖွညာဘက်ကိုမကူးနိုင်သေးဘူးမဆုံးညီသေးဘူးဒီနေ့မှဆုံးခံသွားရင်လည်းသူကအယောဇုကမ္မထံကိုရှုသွားတယ်သူရတဲ့အယောဇုကမ္မထံဒါရှုနေကြပဲအယောဇုကမ္မထံကိုရှုသွားလိုက်တဲ့အခါကျတော့လန်ခုလတဏှာရောက်တော့ အိမ်အိမ်ရှင်မတယောက်နဲ့သွားဆုံတယ်ဒီအိမ်ရှင်မကသူ့အိမ်ရှင်ယောက်ျားနဲ့ညံဖြစ်ပြီးအိမ်မောကဆင်းလာတာဆင်းလာတာကောင်းကောင်းမဆင်းဘူးဒီကုလုံးကိုနတ်သမီးလိုလှအောင်ပတ်အောင်ဆင်းပြီးတော့မှအိမ်မောကနေဆင်းလာတယ်ဘာကြီးပဲကြက်လဲအကြောင်းပြချင်တာအကြောင်းပြချင်တာငါဟာဘယ်လိုလူဆိုတာကိုသူ့ယောက်ျားကိုသူကအကြောင်းပြချင်တာဟုတ်တယ်မဟုတ်လားအဲ့ဒီရွယ်ချက်တဲ့အိမ်မောကနေဆင်းလာတာဆင်းလာတဲ့အချိန်ကကျတော့လမ်းခုလာတနေရာရောက်တော့ဒီမထေကြီးတွေ့တော့သူကစိတ်ကနည်းနည်း ပြောင်းသွားလားမသိပါဘူးသူကအတန်ထွက်ပြီးရေလိုက်တယ်မတိကြီးကအယောစုကမထန်ရှုနေတာဖြစ်တော့အတန်ကြားတဲ့ဘက်ကိုအာယုံလှမ်းဆက်လိုက်တော့လမ်းလည်းမျက်နှာချင်းသွားဆိုင်နေတာကိုကြည့်လိုက်တဲ့အခါကျတော့သူကသွားကိုသွားတွေ့တော့သွားရုပ်ကိုဖန်ဆလိုက်တာနဲ့အယောစုကြီးဖြစ်သွားတယ်ဘာဖြစ်လို့လဲငိုတွေကအယောစုသူကရှုနေတာမကောင်းလားဒီမှာဇနီးမောင်နှံနဲ့ရံဖြစ်ပြီဆိုလို့ရှိရင်တော့ပါဇက်ကဟမှာပဲဟုတ်တယ်မလားအဲအဲ့ဒီသွားကိုဖန်ဆတယ်လို့အယောစုသာဖြစ်သွားရင်တော့ဘယ်နဲ့တော့ရံဖြစ်တဲ့နောက်တော့မသွားနိုင်ဘူးလား ဘုရားပေးတဲ့နီးတွေပါတိတ်ကောင်းတယ်နော်အယိုးစုပြစ်သွားလိုက်တဲ့အချိန်ခါကျတော့မှအဲ့ဒီအယိုးစုကဗိဓာကိုရှုခဲ့ရင်တော့ဇန်တမာတိမရဘူးဥဟိုအဝိညာဉ်ကအတုပပေါ့လက်မဲ့လိုသဘောထားပြီးရှုနိုင်ခဲ့မယ်ဆိုရင်တော့ဥပဒရတမာတိလောက်အထီတော့ဆိုင်နိုင်တယ်ဆိုပြီးတော့မူလတိကကရှင်းထားတယ်ဇန်တမာတိလည်းမဖြစ်ဘူးအထက်ကရာကတော့ဇန်တမာတိလည်းမဖြစ်ဘူးဥပဒရတမာတိလည်းမဖြစ်ဘူးဆိုပြီးပြောတယ်ဘာဖြစ်လို့လဲဘာဖြစ်လို့လဲ တကယ်မယုံလို့ပေါ့အဓိကအခုတရားကြီးတွေဒီမကြီးတွေကြင်ရိုးတော့ဝယ်ရိုးတော့မကြိုက်ဘူးလားကြိုက်တာပဲယုံသလားမယုံဘူးလားမယုံလို့ပေါ့မယုံလို့ကြိုက်နေကြတာဒါကြောင့်သူကဗိဓကတိတ်မယုံဘူးအစ္ဆန္ဒကတော့ယုံတယ်အစ္ဆန္ဒကယုံတော့သူကဗိဓကအယုစုလည်းမြင်ကအစ္ဆန္ဒချက်ချင်းပြန်ပြောင်းလိုက်တော့သူပထမဇန်သမာဓိပြန်ပေါ်လာတယ်ပေါ်လာတဲ့အချိန်ခါမှာဒီပရမဇန်သမာဓိကိုအခြေခံပြီးယုံနာနေသိသိတဲ့အကြောင်းတရားတွေသိသိပြီးတော့သူကဝိပဿနာရှုသွားလိုက်တာ အဲ့ဒီလမ်းပေါ်မှာပဲသူအရတ္တဖို့တည်သွားပါတယ်ဒါကြောင့်သွားရင်းနဲ့လည်းဝိပဿနာရှုလို့မရနိုင်ဘူးလားရနိုင်တယ်ဒါဘုရားရှင်ပေးထားတဲ့နည်းစနစ်ကောင်းနေပဲနော်အရတ္တဖို့တည်သွားလိုက်တဲ့အခါကျတော့တော်တော်လေးသွားပြီးတော့လမ်းရှေ့မှာသူကဟိုနတ်သမီးလိုလှအောင်ဆင်လာတော့နောက်ကဘာသာချောကလည်းမနေနိုင်ဘူးတဲ့တူပါတယ်နော်နောက်ကနေလိုက်လာလိုက်လာတော့အရှင်ဘုရားရှေ့မှာအမျိုးသမီးတယောက်သွားတာမတွေ့ဘူးလားအေးအမျိုးသမီးလားအမျိုးသားလားငါတော့မသိဘူးအယိုးစုကြီးတခုအဲ့ဒီလမ်းပေါ်သွားနေတာငါတွေ့တယ် မကောင်းဘူးလားထိတ်ကောင်းတယ်ဒါကရာဂကိုဖြောက်ပြတ်တဲ့ဤစနစ်ရာဂကိုဖြောက်ပြတ်တဲ့အချိန်ခါမှာဘယ်ထိသွားလဲအရတ္တပုထိသွားတယ်ရာဂကြီးလုံးလုံးကိုကုန်တဲ့အထိသွားနိုင်တယ်ဒါကြောင့်နည်းနည်းဘုရားရှင်ရဲ့တရားတွေကိုလက်တွေ့ကျင့်ရနိုင်တဲ့အတွက်လက်တွေ့ကျင့်ကြပါဒါပြောတယ်နော်ကဲနောက်တစ်ခုအတ္တမောဟတံပစဉ်ဆိုတာဘာလဲအဲ့မှာကြည့်ပရမတ္ထတောဟိဓာတုဏံယေဝကမနံဓာတုဏံဌာနံဓာတုဏံနိသေသနံဓာတုဏံတယနံ တတမိတတမိဟိကုဋ္ဌတိတတ္ထင်ရူပိနအဉ္ဉံဥပ္ပိစတိစိတ်တံအဉ္ဉံစိတ်တံနိရောဇတိအဝိစီမနုတံပံတော်နတိသောတော်ဝဝတ္တိတိအေဝံအဘိကမာတိတုအတ္တမုံရှင်နအတ္တမောဟတံပစင်နာမအတ္တမောဟတံပစင်ဆိုတာဘာကိုပြောတယ်ဆိုတာကိုကြကြရဏသူကရှင်းထားတာပြီးတော့ပရမတ္ထအဖြစ်ကယုတ်တနန္တယုတ်တရားနန္တရားတို့ဤသာလင်သွားခြင်းတည်းသွားတယ်ဆိုတာကယုတ်တရားနန္တရားတွေပဲနော်ဒါပရမတ္ထဘက်က ယုတ်တဏန္တယုတ်တရားနန္တရားတို့ဤသာလင်ရချင်းသည်ယုတ်တဏန္တယုတ်တရားနန္တရားတို့ဤသာလင်ထိုင်ခြင်းသည်ယုတ်တဏန္တယုတ်တရားနန္တရားတို့ဤသာလင်အိတ်ချင်းသည်မှန်ပေသည်ထိုထိုသွားခြင်းရချင်းထိုင်ခြင်းအိတ်ချင်းဟူသောကုဋ္ဌာသ၌ယုတ်တရားနှင့်အတူတကွအခြားတစ်ပါးသောစိတ်သည်ဖြစ်ပေါ်၍လာ၏အခြားတစ်ပါးသောစိတ်သည်ချုပ်ပြ၍သွား၏ဤသို့လျှင်စိတ်တစ်ခုနှင့်စိတ်တစ်ခု၏အကြ၌ခြားွယ်တတ်သောတစုံတစ်ခုသောတရားမျှမရှိဘဲ မြင့်ရင်အရင်တသွင်းသွင်းအဆက်မပြတ်စီးဆင်းနေတဲ့ကဲ့သို့အကြအလတ်မရှိအောင်ရှင်းနေတော့ဆက်ဆက်လျက်အထက်ထက်စိတ်အစဉ်တန်တတိတိဖြစ်ပေါ်၍နေဤသို့လျင်ရှေ့သို့တက်ချင်းစသည့်တို့၌မတိုးမဝေတည်ခြင်းသည်အတ္တမောဟတမ္ပစဉ္ညာမြည်၏ဆိုပြီးသူကဒီလိုရှင်းထားတယ်နော်ဒီဥစ္စာလေးကနည်းနည်းလေးနည်းနည်းထပ်ရှင်းပြပါမယ်ဘုန်းကြီးတို့ရုပ်နဲ့နာကဖြစ်ထားခြင်းဒူပေမဲ့လို့ချုပ်ထားခြင်းကြတော့ မတူကွဲသွားတာဘာဖြစ်လို့လဲရုပ်တို့ကစိတ်တဲ့ခဏ18ချက်အသက်ရှင်နေတယ်အဲဒီတော့နံပါတ်1စိတ်တဲ့ခဏမှာဖြစ်တဲ့ရုပ်ကနံပါတ်1စိတ်နဲ့ပြန်တူဘယ်လို့မှပြန်မချုပ်ဘူးဟုတ်ပလားတခြားစိတ်နဲ့သွားပြီးတော့ပြန်တူချုပ်တယ်အဲဒါကြောင့်အဉ္ဉဥပ္ပဇိရိစိတ်တံဖြစ်တဲ့အချိန်ကမှစိတ်ကတစ်မျိုးတခြားအဉ္ဉစိတ်တံဤလိုစတိချုပ်တဲ့အချိန်ကကျတော့စိတ်ကနောက်တစ်မျိုးဖြစ်သွားတယ်စိတ်တဲ့ခဏ18ချက်ကွာသွားတယ် ကွာပေမဲ့လို့အဲ့ဒီစိတ်တွေလည်းရေရှင်းနေတော့အဆက်မပြတ်အထက်ထက်ဆက်ဆက်ပြီးဖြစ်နေတယ်။ယုံတရားတွေကလည်းရှင်းနေတော့အဆက်မပြတ်အထက်ထက်ဆက်ဆက်ပြီးဖြစ်နေတယ်။အဲ့ဒီလိုပရမတ္ထဓာတဖြစ်တဲ့ယုံနာတွေကိုရှင်းနေတော့ဆက်ဆက်ပြီးအထက်ထက်ဖြစ်ပုံကိုမြင်အောင်ရှုနိုင်ခဲ့ရင်ဒါဟာအတ္တမောဟတံပစဉ်အဲ့ဒီဝိပဿနာဘိုင်းမှာဒီအတ္တမောဟတံပစဉ်ကအဓိကပဲ။အဲ့ရကိုယ်ရင်ကိုယ်တယ်လို့သိုံလောက်ကလေးနဲ့လုံလောက်သလားမလုံလောက်ပါဘူးနော်။ ဒါကြောင့်ဒီဥစ္စာလေးတွေကိုမိမိရှုရမယ်လုပ်ငန်းခွင်ဟာဘယ်လိုလုပ်ငန်းခွင်တွေဖြစ်တယ်ဆိုတာကိုကြည်ကြည်နဲ့နားလည်ဖို့လိုတယ်ဘယ်ပုံပဲမနိနာပြရှုရမယ်ဆိုတော့ရှုခွက်ကတော့ဘုန်းကြီးနောက်ပိုင်းထပ်ပြီးပြောပါမယ်နော်ကဲဒါကြောင့်အသင်သူတော်ကောင်းဒီသွားရနဲ့ယုံနာနှစ်ပါးခန္ဓာ၅ပါးအဲ့ဒါကတော့ဒီကကြီးတွေအကရင်များတိပိကတရစရောကြီးရေးသားတဲ့မဟာဗုဒ္ဓဝင်ကိုကြည့်မယ်ဆိုရင်တော့ဒီရှုခွက်ကလေးတွေသူရေးထားတာတွေ့နိုင်ပါတယ်နော် သွားရင်လည်းသွားလျင်လည်းယုံနာနှစ်ပါးခန္ဓာ၅ပါးရရ၌လည်းယုံနာနှစ်ပါးခန္ဓာ၅ပါးထိုင်ရ၌လည်းယုံနာနှစ်ပါးခန္ဓာ၅ပါးလျှောင်းရ၌လည်းယုံနာနှစ်ပါးခန္ဓာ၅ပါးရှေ့သို့တရား၌ယုံနာနှစ်ပါးခန္ဓာ၅ပါးစသဖြင့်အကုန်လုံးပဲဟုတ်ပဲစကားကျင်ကြီးဆုံးရကျင်ငယ်ဆုံးရမှာအစယုံနာနှစ်ပါးခန္ဓာ၅ပါးပဲအကုန်လုံးပဲနော်စကားပြောဆိုရတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးစကားမပြောစိတ်စိတ်နေရတဲ့လည်း ယုံနာနှစ်ပါးခန္ဓာငါးပါးအကုန်လုံးရှုရမှာပဲဒီတော့ယုံနာနှစ်ပါးခန္ဓာငါးပါးကိုစနစ်တကျမသိခဲ့ဘူးဆိုရင်မေဖို့နိဗ္ဗာန်ရမလားမရဘူးတဲ့ဒါဘုရားကဟောနေတယ်နော်ဒါကြောင့်ဘုရားရှင်အပေါ်၌ယုံကြည်ချက်တရားတရားအပြည့်အဝရှိတယ်ဆိုရင်ဘုရားရှင်ရဲ့တရားတွေတရားတော်တွေအပေါ်၌လည်းယုံကြည်ချက်တရားတရားအပြည့်အဝရှိတယ်ဆိုရင်ဘုရားပြောတဲ့စကားကိုနားထောင်ဖို့တော့လိုပါတယ်နော် အဲဒီတော့ဘုရားစကားကိုနားထောင်မှဒါဆိုရင်မိမိတို့ကလိုအပ်တဲ့နိဗ္ဗာန်ကိုရရှိမှာဖြစ်တယ်နိဗ္ဗာန်သွားတာကလမ်းနှစ်ကြောင်းသုံးကြောင်းရှိခဲ့ရင်တော့ကြိုက်တဲ့လမ်းသွားလို့ရတယ်ခုကလမ်းသွားဖို့ကဘယ်လိုကြောင်းရှိလဲတစ်ကြောင်းပဲရှိတယ်နော်ဤသို့လင်ထိုထိုအရိယပဋ္ဌရှုွက်ထိုထိုသံမစဉ်ပိုင်းဆိုင်ရာရှုွက်တို့၌ယုံနာနှစ်ပါးခန္ဓာငါးပါးတို့ကိုသိအောင်ဆက်လက်ရှုပါရဥမြည်တော်ဖြစ်ယင်းတို့ခန္ဓာငါးပါးယုံနာတရားတို့ကိုစနစ်တကျပရမတ်သို့ဆိုင်ဟော သိသိနိုင်ပါမှဉာဏ်ဖြင့်ပိုင်းခြားယူနိုင်ပါမှတန်လျင်အတံမောဟတံပဇဉဏ်ကိုစတင်ရရှိနိုင်မည်ဖြစ်ပေသည်သို့သောအတင်သူတော်ကောင်းသည်ယခုခန္ဓာခန္ဓာငါးပါးတို့တွင်ရူပခန္ဓာအမြင်သောယုတ်တရားတို့ကိုတန်လျင်သိသိရှုပွားနိုင်သောအဆင့်တွင်သာရှိနေသေးသည်ဖြင့်ထိုတို့အရိယပဋ္ဌအခိုက်တံပဇဉ်ပိုင်းဆင်ရရှုွက်တို့၌ယုတ်တရားကိုတန်လျင်ပဋ္ဌာနာအပရဏယုတ်တရားတို့ကိုတန်လျင်သိသိရှုပွား၍နေပါလေဦးဤမျက်နှင့်ကမပြည့်စုံသေးပါယင်ခန္ဓာငါးပါးတို့ကို ဉာဏ်ဖြင့်ပိုင်းခြားယူပြီးသိသိပြီးသောအခါယင်ခန္ဓာ၅ပါးတို့၏အကြောင်းတရားတို့ကိုရှာဖွေသိသိလျက်အကြောင်းတရားနှင့်တကွာသောယင်ခန္ဓာ၅ပါးယုံနာတရားတို့ကိုလက္ခဏာယင်သုံးဌာတင်္ကာဝိပါဒနာရှုပွားသုံးဌာအရဥမြည်တာဖြစ်ပေသည်ယင်းသောရှုပွားသုံးဌာနိုင်ရန်အတွက်နံကထနံကမထံပိုင်းပရိစ္ဆသမုပ္ပါပိုင်းလက္ခဏာရိစရုပ်ကပိုင်းဝိပဿနာပိုင်းဟူသောအပိုင်းကြီးလေးရတို့ကိုလီဆက်လက်၍ရေသာတင်ပြဥမြည်တာဖြစ်ပေသည်ရှုွက်လွန်ရင်အတော်ကျမှတ်တမ်းရန် အသင်တော်ကောင်းသည်အာနာပါနကဲ့သို့သောသမထကမ္မတန်တစ်ခုကိုပွားများခဲ့ဖြစ်လျင်သွားခြင်းရခြင်းထိုင်ခြင်းလျှောင်းခြင်းရှင်းသို့တက်ခြင်းနောက်သို့ဆုံးခြင်းစသောထိုထိုအရိယပဒရှုခွက်သံမစဉ်ညရှုခွက်တို့၌လည်းယင်းသမထကမ္မထံကိုပင်ဆက်လက်၍ပွားများအထုတ်နေပါယင်းတို့အထုတ်နိုင်ပါကခောစရသံမစဉ်နှင့်ပြည့်စုံလေပြီဓကမထံကိုပွားများခဲ့ဖြစ်လျင်ဓာတ်တစ်ပါးကိုရှုနေခဲ့ဓာတ်တစ်ပါးနှစ်ပါးကိုရှုနေခဲ့ဓာတ်သုံးပါးကိုရှုနေခဲ့ဓာတ်ကြီးလေးပါးလုံးကိုရှုနေခဲ့ဖြစ်လျင် ထိုထိုအရိယဗဒရှုခွက်တံပတိညရှုခွက်တို့၌လီဓာတဘာကိုဓာနှစ်ပါးကိုဓာသုံးပါးကိုဓာကြီးလေးပါးလုံးကိုပဲရှုနေပါတဲ့နော်ဒါကိုယ်အစိမ့်နဲ့ကိုယ်ပေါ့ကိုကပထဝီဓာတ်လောက်ပဲရှုတတ်တယ်ပထဝီဓာတ်ပဲရှုနေပေါ့နော်ဒီလိုဆိုလို့သောတော်ရ42ခုထာသသားတို့၌တည်ရှိသောယုံတရားတို့ကိုပရမတ်တို့ဆိုင်အောင်သိသိနိုင်သောအခါဉာဏ်ဖြင့်ပိုင်းခြားယူနိုင်သောအခါထိုထိုအရိယပတ္တရှုခွဲ့တံပဇဉ္ဇရှုခွဲ့တို့၌လည်း ဒါနအပဒါနဖြစ်သောယုတ်တရားတို့ကိုသိဆောင်တတ်သောအချင်းအဖြစ်ဖြစ်နေသောယုတ်တရားအသက်ဆောင်ခံရသောအချင်းအဖြစ်ဖြစ်နေသောယုတ်တရားတို့ကိုဒလက်စီဥဇာပိကသိသိ၍ယင်ပဒါနအပဒါနယုတ်တရားအလုံးကိုပင်ခြုံငုံ၍သိသိရှုပွားနေပါလေ။တဖန်ယင်ဣရိယပတ္ထယုတ်တမ္ပစညာယုတ်တို့ကိုဖြစ်ပေါ်စေတတ်သောမနောဓာရိကဇောဝိရိစိတ်အစဉ်ဟူသောနန္တရားတို့ကိုလည်းယောဂောဆိုသောပုဂ္ဂိုလ်သည်ဆက်လျက်သိသိရဥမြင်တာဖြစ်ပေသည်။သို့အတွက် ယင်းနန္တရားတို့ကိုလည်းသိသိနိုင်ရအတင်တော်ကောင်းသည့်နဂမထံဘိုင်းကိုဆက်လျက်ကြိုးပမ်းပါတဲ့နော်ဒါကိုသွားမယ်နော်ကဲအဲ့ဒါကဘုန်းကြီးတို့ဟိုဘက်ကတတိပဒံကိုပြန်သွားလိုက်တော့နော်ဒါကသံမစဉ်ဘိုင်းနဲ့အရိယပဋ္ဌဘိုင်းသံမစဉ်ဘိုင်းခုအထာပြီးပြီနည်းနည်းဆက်ဆက်ပြီးတော့ဖတ်ကြည့်ကြနော်နောက်တစ်ခုက ဆက်ဆုပ်ဖွယ်ရာဟုနှလုံးသွင်းခြင်းအပိုင်ပฏิကုလမနတိကာရကမ္မထစာမျက်နှာ44ပါနော်ယဟန်တို့တဖန်ထုတ်ပြီလေယဟန်သည်ခြေဘွားမှအထက်ဆံပြားမှအောက်ထေဝန်းကျင်အရေပါအဆုံးရှိသော မစင်ကြယ်သည့်အရာမျိုးမျိုးတို့ဖြင့်ပြည့်လျက်ရှိသောဤယုတ်အပေါင်းကိုပင်စူးစိုက်ဆင်ခြင်ဤဤယုတ်အပေါင်း၌ သံမီမွေးခြင်းခြေသက်လက်သက်သွားအရေးအသာအကြောအယိုးရိုးရင်းခြင်းစီအညွတ်နှလုံးအသက်အမြင့်အဖြစ်အဆုပ်ဥမဥသိအစာတိအစာဥနောက်တဲကြီးတလိပြီးသွေးချွေအစီကဲမျက်ရည်စီကြီးတွေနှက်အစေကျင်ငယ်ရှိသည်ဟုကျင်ငယ်သည်ရှိ၏ဟုစူးစိုက်ခြင်း၏နော်အဲ့ဒီမှာ ဘုန်းကြီးတို့တချို့တချို့ဗာဠိတော်များမှာတော့နော်မြတ်စွာဘုရားကဥနောက်ကိုမဟောပါဘူးအရှင်သာရိပုတ္တရာမထေရမြတ်ကတော့သူ့ရဲ့ပရိသမီရာမဲ့ဗာဠိတော်မှာဥနောက်ကိုပါထည့်ပြီးရည်တွက်ထားတယ်အကြောင်းကတော့ဒီလိုပါဥနောက်ဟာလည်းအယိုးခွင်ရဲ့အထက်မှာရှိတော့သူကရိုးရင်းချင်းစီတစ်မျိုးဖြစ်လို့အဲရိုးရင်းချင်းစင်းထဲမှာဥနောက်ပါအကုန်လုံးပါတယ်သို့တော်လည်းဒီဥနောက်ကအယောင်စင်းနဲ့တကယ်အယိုးတွေမှာရှိတဲ့ရိုးရင်းချင်းစီအယောင်စင်းတွေကကွဲခြားမှုနည်းနည်းလေးရှိနေတဲ့အတွက် အရှင်သာရိပုတ္တရာမထေရကတော့သူကဥနောက်ကိုလည်းတတ်တတ်ခွဲပြီးအရှုခိုင်းပါတယ်နော်ပေါင်းလိုက်တော့32ခုထာတအကယ်၍ဥနောက်မပါခဲ့ရင်32ခုထာတပေါ့နော်ယဟန်တို့ဥပမာတော်ကနှစ်ဖက်မျက်နှာဝရှိသောအိတ်ဒီစဘာအမျိုးမျိုးတို့ဖြင့်ပြည်လျက်ရှိရ၏အဘယ်စဘာတို့ဤဟုမူကလေးစဘာခေါင်းကြီးစဘာဘဲနောက်ဘဲကြီးနှမ်းဆန်တို့သည် မျက်စိအမြင်ရှိသောယောက်ျားသည်ထိုအိတ်ကိုဖြေ၍ဤသည်တို့ကတလေးစဘာတို့ဒီဤသည်တို့ကကောင်းကြီးစဘာတို့ဒီဤသည်တို့ကပဲနှုတ်တို့ဒီဤသည်တို့ကပဲကြီးတို့ဒီဤသည်တို့ကနှမ်းတို့ဒီဤသည်တို့ကဆန်တို့ဒီဟုစုဆိုင်ဆင်ញင်ရတဲ့ကဲ့သို့ယဟန်တို့ဤတို့ပင်ယဟန်သည်ခြေဘွားမှအထက်ဆံပြားမှအောက်ထဲဝန်းကျင်အရေဘအဆုံးရှိသော မစင်ကြည်သည့်အရာမျိုးမျိုးတို့ဖြင့်ပြည်လျက်ရှိသောဤကာယကိုပင်စုဆိုင်ဆင်ញင်၏ ဤကာယနဲ့သံမြင်မွင်းခြင်းဖြစ်တဲ့လက်သက်သွားအရေးကျင်ငယ်သည်ရှိဟုစိတ်ဆင်ခြင်ဤနော်ဟိုပတ်စောက်ကလေးဆိုတာကတော့ဘုန်းကြီးတို့စာသုံးပါပဲအပေါ်မှာပြောပြီးရင်နောက်မှထပ်မပြောခြင်းတော့အဲဒီလိုပတ်စောက်ကလေးခံပြီးတော့အစနဲ့အဆုံးကိုဖော်ပြလိုက်တယ်နော်အဲတော့ခြေပိုင်းအတိုင်းပဲလို့ဆိုလိုပါတယ်နော်ဤသို့မိမိကာယနဲ့မူလီဆိုတော့အဲ့ဒါကတော့ဟိုရှိအာနာပါနာပြောခဲ့တဲ့အတိုင်းပဲနံပါတ်1အစဉ်ကဣဇဒဗိဒယုတ်တရားနံတရားတွေကိုသိသိရမယ် နံပါတ်1အစဉ်ကအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးဖြစ်ဖို့အကြောင်းတရားချုပ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးချုပ်ခြင်းဖို့အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုဒါတွေကိုသိအောင်ရှုရမယ်။နံပါတ်3ကတော့အပြစ်တသက်ကိုမြင်အောင်ရှုရမယ်။နံပါတ်4ကတော့အရတ္တဘုဆိုင်အောင်ရှုပါလို့ဆိုလိုတယ်အတူတူပဲနော်။အဲဒီတော့ဒီဘိုင်းနဲ့ပတ်သက်လို့တော့ဘုန်းကြီး ဘုန်းကြီးဒီမှတ်ချက်မရဘူးနော်နည်းနည်းလေးပါးစပ်နဲ့ပြောမယ်ဘယ်လိုရှုမလဲလို့မေးစရာရှိတယ်ယောဂီကျတော်ခံမြမြကိုဘုန်းကြီးသင်ပေးတာကတော့ဓကမထံကြိုက်ရင်လည်းစအထုတ်တဲ့ကဘုန်းကြီးကလာရင်တော့သူတို့ကိုမေးကြည့်ပါတယ်အာနာပါနကမ္မထံကြိုက်သလားသို့မဟုတ်ဘာကစအထုတ်ခြင်းလဲဓကမထံကြိုက်သလားမေးတယ်တချို့ကလည်းဒီသမထကမ္မထံ40ထဲမှာဘာကြိုက်တယ်ညာကြိုက်တယ်ပြောတယ်ကဲကြိုက်ရင်လည်းရှုပါရှုခန့်ကြည့်တယ်မအောင်မြင်တာများတယ်များသောအားဖြင့် အာနာပါနကမ္မဋ္ဌာန်းကိုစရှုခဲ့ရင်လည်းများသောအားဖြင့်အောင်မြင်တဲ့ပုဂ္ဂိုလ်ရှိကြတယ်။ဓကမ္မဋ္ဌာန်းကိုရှုခဲ့ရင်လည်းများသောအားဖြင့်အောင်မြင်တဲ့ပုဂ္ဂိုလ်ရှိကြတယ်။ဘာကြောင့်လဲ။ဘာကြောင့်လဲဆိုတာကိုဘုန်းကြီးကဒီပရိစ္ဆသမုပ္ပါဘိုင်းကိုသင်လိုက်တဲ့အချိန်ခါမှာသွားတွေ့တယ်။တချို့အတိတ်ကအာနာပါနကိုရှုခဲ့ဘူးလား။အဲ့ဒီပုဂ္ဂိုလ်ကအာနာပါနသင်လိုက်ရင်လောလောကူကူနဲ့သူကရှုလို့ရတော့ပြန်။အ ਨੇ ဆုံးအဖြစ်တော့ယောဂီကြတော်ခါများများဟာအတိတ်ဘဝတုန်းက ရုပ်တည်နာတွေကိုရှုခဲ့မှုတဲ့ယောဂီကတော်တော်များတယ်အဲ့ဒါတော်တော်များလိုက်တဲ့အချိန်ခါကျတော့ရုပ်ကိုရှုတဲ့အချိန်ခါမှာဘုန်းကြီးတို့ဓကမထအကျဉ်းဤဓကမထအကျဉ်းဤဆိုပြီးနှစ်နည်းပဲရှိတယ်ဘာဒီတဲ့ဘုံပြီးမေဘုရားကမဟုတ်ဒီတော့ရုပ်ကိုသိကျင်တယ်ဆိုရင်ဓကမထအကျဉ်းဤကြိုက်လဲအကျဉ်းဤရှုအကျဉ်းဤကြိုက်လဲအကျဉ်းဤရှုဒါပဲရှိတယ်အဲ့ဓကမထကလည်းရှုဘူးတဲ့ဘုံကတော်တော်လေးများတယ်များလိုက်တဲ့အတွက်ဓကမထကခက်ခဲပါတယ်တကယ်တော့မလွယ်ပါဘူး မလွယ်ပေမဲ့လို့အတိရဲ့ပါရမီစွမ်းအားကြောင့်ရှုလိုက်ရင်တော့အောင်မြင်တဲ့ပုဂ္ဂိုလ်များတယ်။အဲဒီတော့ဓကမထံကြိုက်ခဲ့ရင်လည်းဓကမထံဖြင့်တမာတိထူထောင်လိုက်တဲ့အခါမှာတစ်ချိန်ခန္ဓာကိုယ်တစ်ခုလုံးကိုရေခဲတုံးဖန်တုံးမှန်တုံးတို့ကြည်နေတဲ့အကြည်တက်မှတွေ့ပြီ။အဲဒီအကြည်တက်မှတမာတိကိုဆက်လက်အကြည်တက်မှတည်ရှိတဲ့ဓာလေးပါးကိုသိသိပြီးတမာတိကိုဆက်လက်ထူထောင်နိုင်ခဲ့ရင်ဒီပုဂ္ဂိုလ်က အကြည်တုံးတဲ့ကနေပြီးတော့လင်းရောင်ကြီးတွေတစ်ဖြက်ဖြက်ထွက်နေတာကိုသွားတွေ့တယ်အဲ့ဒီလင်းရောင်ကြီးဟာနိုင်ဝက်ထက်ပိုပြီးတော့တီးနေပြီဆိုရင်တော့ဘုန်းကြီးကအဲ့ဒီလင်းရောင်ကြီးအကူကြီးနဲ့32ခုထပ်ကိုအရှုခံနေလောလောဆယ်ဆယ်ရှုလို့ရတယ်မျက်စိနဲ့ကြည့်တယ်လို့မြင်နေတယ်ဒါကတလန်းပေါ့နောက်တလန်းကတော့အခုကအာနာပါနကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့အာနာပါနကမ္မထံကိုအရင်သိမ့်ပေးလိုက်တယ် သုဒ္ဓဇံအထိပေါက်ပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ကိုသုဒ္ဓဇံတမာတိကြောင့်ဖြစ်ပေါ်လာတဲ့လင်းအောင်ကြီးရဲ့အကူကြီးနဲ့ဒီ32ခုထပ်လက်ကိုခန္ဓာကိုယ်ထဲမှာပြန်အရှုခိုင်းလိုက်တဲ့ရှုလို့ရတယ်။ရှုလို့ရပြီဆိုရင်အစ္ဆဒမှာရှုလို့ရရင်ဗိဓာကိုလည်းအရှုခိုင်းလိုက်တယ်။ဗိဓာအရှုခိုင်းကြီးကတော့ယေဘုံရအဖြစ်တော့စုပြီးတရားထိုင်ကြတယ်ဆိုရင်တော့ရှစ်တဲ့ရပုဂ္ဂိုလ်ကိုစအရှုခိုင်းပါတယ်။စုပြီးတရားမထိုင်ဘူးဆိုလို့ရှိရင်တော့ဒီလင်းအောင်ကြီးကိုလှုပ်ကြည့်လိုက်လို့သွားတဲ့နေရာမှာတွေ့တဲ့သရဝါပေါ့လူဖြစ်စေ တိရစ္ဆာန်ဖြစ်စေအဲ့ဒီမှာ32ဘောဓတာကိုအရှုခိုင်းလိုက်တယ်တချို့လဲအောင်မြင်တတ်ပါတယ်မအောင်မြင်ဘူးဆိုလို့ရှိရင်တော့တစ်ထိုင်လောက်နှစ်ထိုင်လောက်ဖြစ်ဖြစ်အများနဲ့စုပြီးတော့လာတရားထိုင်မှာထိုင်တဲ့အချိန်ကမှရှုကြည့်ပါဆိုပြီးတော့အရှုခိုင်းလိုက်တယ်ရှုလိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့အဲ့ဓမ္မယုံအတွင်းမှာရှိတဲ့ပုဂ္ဂိုလ်တွေကိုရှင်းနေတော့ဝေယဘယ်နေရာမှာမဆိုအကုန်လုံးလိုက်ကြည့်လိုက်ရင်32ခုတ္တအစုပုံဖြစ်တွေ့ပြီတွေ့လိုက်ရင်တော့အဲ့ဗိဓာကိုဓမ္မယုံပြင်ပမှာရှိတဲ့ ကရဝါတွေကိုမြင်အောင်အလင်းရောင်ကိုဓမ္မယုံရဲ့ပြင်ဘက်အထိရောက်အောင်နည်းနည်းလေးထိုးဆိုင်ခိုင်းကြည့်လိုက်လို့အလင်းရောင်ကလည်းအဲ့ဘက်အထိသွားနေတယ်ပြန့်နေတယ်ဆိုလို့ရှိရင်တော့အဲ့ပြင်ဘက်ဗိဓာတွေအကုန်လုံးရှောင်ရှုရှုလို့ရပါတယ်နော်သူအဲ့ဒီနည်းစနစ်ဖြင့်အစ္ဆဒဗိဓာရုပ်တင်နန္ဒီအဲ32ခုဓာတ်တွေကိုစနစ်တကျရှုတတ်ပြီးဆိုတော့မှရေပုံရအဖြစ်တော့ဘုန်းကြီးအချိန်ရတဲ့ယောဂီဖြစ်ခဲ့ရင်တော့ကတိုင်းနေသင်ပေးပါတယ်နော် အဲဒီ32ခုထပ်လာတဲ့မှာအခုလိုဆံမင်တို့လိုဘုန်းကြီးတို့လိုစပင်မျိုးတော့မဟုတ်ဘူးလေဘုန်းကြီးတို့စပင်ကဖြူနေပြီဟုတ်တယ်မလားညိုနေတဲ့ဓမ္မကြီးတွေကလည်းသိုးထားတယ်တင်တဲ့တို့အဲဒီတော့ညိုနေတဲ့စပင်ပေါ့ညိုနေတဲ့စပင်ကိုကြည့်ပြီးတော့အညိုရောင်ကတိုင်းရှုရတယ်နီလကတိုင်းကျင်ငယ်တို့လိုဝါနေတဲ့ကုဋ္ဌသတခုကိုကြည့်ပြီးအဝါရောင်ကတိုင်းရှုရင်သရုဋ္ဌဆန်သမာဓိအထိပေါက်တယ်အညိုရောင်ကတိုင်းကလည်းသရုဋ္ဌဆန်သမာဓိအထိပေါက်တယ် သွေးတို့လို့ပေါ့နှလုံးအင်းအတွင်းရှိတဲ့သွေးကြည့်လို့မြင်ပြီဆိုရင်ဒီသွေးတို့လို့ကိုယ်ထတာကိုကြည့်ပြီးအနီအောင်ကတန်းရှုသရုဒ္ဓဆန်သမာဓိအထိပေါက်တယ်။ဘွားတို့လို့သွတ်မို့အယိုးတို့လို့သွတ်မို့ဥခုံးခွန်တို့လို့နော်ဖြူနေတဲ့ကိုယ်ထတာတစ်ခုကိုအာယုံယူပြီးအဖြူအောင်ကတန်းရှုရင်သရုဒ္ဓဆန်သမာဓိအထိပေါက်ပါတယ်နော်။အဲ့ဒီကတန်းလေးမျိုးထဲမှာဟိုအင်္ဂုတ္တပါဠိတော်မှာဘုရားရှင်ကတော့ဩဒဒကတန်းအဖြူအောင်ကတန်းကိုအလွန်ချီးမွမ်းထားတယ် အလွန်ကြီးမားတော့ဘုန်းကြီးလည်းယောဂီတွေတော်တော်ခမ်းများများကိုသူတေသနာပြုကြည့်ပါတယ်အာနာပါနသရုဒ္ဒဇံသမာဓိနဲ့ဒီအဖြူအောင်ကတဲ့သရုဒ္ဒဇံသမာဓိဗရင်ကပိုကောင်းတယ်အဖြူအောင်ကပိုကောင်းတယ်ဘာဖြစ်စိတ်ကတိတ်အေးချမ်းပြီးတိတ်တည်ငြိမ်တယ်တည်ငြိမ်မှုစွမ်းအင်ကမတူဘူးဆိုပြီးတော့သူတို့အလုံးအဖြေပေးကြတယ်ဒါဘုရားဟောဒေသနာကိုထောက်ခံနေတာဟုတ်တယ်မလားသဘောတရားကြီးကမပါတဲ့လက်တွေဟာလည်းအမြုံပဲလက်တွေမရှိတဲ့သဘောတရားကြီးဟာလည်းအမြုံပဲဆိုပြီးညာကပြောခဲ့တယ် ဒါဘုရားရှင်ဟောတဲ့တရားတွေကသဘောတရားကြီးရတယ်ဒါလက်တွေ့စမ်းရင်စမ်းလို့ရတဲ့တရားတွေဒီသဘောတရားရေးရာတွေဟာလက်တွေ့အောင်မြင်မှုရှိနိုင်တဲ့တရားပါနော်ခေတ်ကတော့သူကအဲ့ဒါဘေးဖယ်ထားတယ်ဒီနေ့ခေတ်ကဇန်သမာဓိတွေရနိုင်တဲ့ခေတ်မျိုးမဟုတ်တော့ဘူးခေတ်ကိုလွှတ်ချတယ်ဘုန်းကြီးကတော့ရနိုင်တဲ့ဘက်ကပဲသာသနာပြုတယ်အကြောင်းကဇန်သမာဓိတဲ့အဆင့်မြင့်နေတဲ့မဉ္ဇဏ်ဘုံဉဏ်တောင်မှရနိုင်သေးတယ်လို့လက်ခံနိုင်ခဲ့ရင် အမတန်အဆင့်နဲ့နေတဲ့ဒီဇန်သမารိကြမှာမရနိုင်ဘူးဆိုတာတော့မဖြစ်နိုင်ဘူး။မညာဖုန်ညာရနိုင်တယ်ဆိုတာတော့ဒီနေ့ဝန်ခံကြပါတယ်။စာမလည်းအတိအကျရှိနေတာပေါ့။ဘုန်းကြီးတို့ဒီခေတ်ကပရိသမီရာပတ္တယဟန္တာမထေတာမဖြစ်တာယဟန္တာအတိဖြစ်နေသေးတဲ့ခေတ်ပဲ။အဲဒီတော့နှစ်ပေါင်းဘုရားရှင်ပွင့်ထားပြီးတဲ့နောက်နှစ်ပေါင်းတစ်ထောင်အတွင်းဆိုကြတော့ဒါကပရိသမီရာညာကိုရရှိတဲ့ပရိသမီရာပတ္တယဟန္တာတို့ရဲ့ခေတ်ပဲ။နောက်ပိုင်းဒုတိယနှစ်တစ်ထောင် ဒါကတော့ဆလာဘိညာပေါ့အဘိညာဉ်6ပါးရနိုင်တဲ့ယန္တာမထေရမြတ်တို့ရဲ့အခက်ပဲခုနှစ်ပေါင်း3000ပေါ့3000ဒီ3000ပါဝင်ခြင်းကတော့တေဝိဇ္ဇပတ္တယဟန္တာပေါ့ဝိဇ္ဇာ၃ပါးရနိုင်တယ်အဲ့ဒီရနိုင်တယ်ဆိုတဲ့အဓိပ္ပာယ်ကတချို့သဘောသိမပေါက်ကြဘူးနော်ဆိုလိုတာကတော့ဘုန်းကြီးတို့အာထုတ်တာကတော့ဝိပဿနာပေါ့သံသမารိကိုအခြေခံပြီးဝိပဿနာအာထုတ်တယ်ပဲထားအာထုတ်လိုက်တဲ့အချိန်ခါမှာအရတ္တဖို့စိုက်တာနဲ့ ဒီပရိသမီရာညာတွေကသီတာအထုတ်ဖို့မလိုဘူးအလိုလိုပါလာတယ်အလားတူပဲခေတ်နှစ်ထောင်အတွင်းမှာလဲဝိပဿနာကိုအထုတ်လိုက်တာအရတ္တဘုစိုက်တဲ့နဲ့သူကဘိညာဉ်လေးအလိုလိုရတယ်သီတာအထုတ်နေဖို့မလိုဘူးခုဒီခေတ်မှာလဲတဝိဇ္ဇာဘတ္တဆိုတော့ဝိဇ္ဇာ၃ပါးကတော့အလိုလိုရနိုင်တယ်အရတ္တဘုတီးခဲ့နော်သို့တော့သီတာအထုတ်ရင်ကမရနိုင်ဘူးလို့ဆိုရနိုင်ပါတယ်ဘာကြောင့်လဲ သီလအထုတ်တယ်ဆိုတာကအဘိညာဉ်6ပါးလုံးကိုလောကီအဘိညာဉ်5ပါးလုံးကိုသီလရအောင်အထုတ်ရင်ရနိုင်တာကဇံကအခြေခံအဓိကအကြောင်းရင်းဖြစ်တယ်အဘိညာဉ်မှာဒီဇံကိုမရအောင်တားမြစ်နှောက်ယှက်တတ်တဲ့နိဝရဏ5ပါးကိုအရတ္တမကအကျွမ်းကြမရှိကိုယ်စီအောင်ပယ်ရှားပြီးဖြစ်တယ်ပယ်ရှားပြီးဖြစ်တဲ့အတွက်ဒီယန္နာမထေမြတ်ကဒီအဘိညာဉ်ကြီးကိုဇံကြီးကိုအခြေခံပြီးပွားလိုက်ရင်ဒီအဘိညာဉ်ကရနိုင်ပါတယ်တိတံဖွင့်ရ သူကအရတ္တဖို့နဲ့ပြိုင်သူဖြစ်တာကိုသာပြောလို့ရင်ဖြစ်ပါတယ်တေဝိဇ္ဇဆိုတာနော်ဝိဇ္ဇသုံးပါးရတယ်ဆိုတော့အရတ္တဖို့ရတဲ့အချိန်ကမှပြိုင်သူဖြစ်တယ်ဒီစနစ်ကိုမြတ်စွာဘုရားကဘုန်းကြီးသုတ်တန်နာမည်တော့မေ့နေပါတယ်နော်အဲ့သုတ်တန်တစ်ခုမှအတိအကျဟောထားပါတယ်ဘုရားရှင်ကရေပုံရအဖြစ်အနာဂါမိမညာစိုက်ပြီးအနာဂါမိမညာအထိတရားဟောပြီးအရတ္တမေကိုဆက်ဟောယုဓမ္မတာပဲဒါပဲလေအဲ့ဒီသုတ်တန်မှာဘုရားရှင်ကအနာဂါမိမညာကိုရရှိပြီးတဲ့မညာဘုံညာကိုရရှိပြီးတဲ့သူတော်ကောင်းကို အရတ္တဘုကိုမဟောသေးပဲလောကီအပင်ကြီး၅ပါးကိုဟောပြီးလောကီအပင်ကြီး၅ပါးကိုဟောပြီးမြို့နောက်အရတ္တဘုကိုဆက်ဟောတယ်။ဘာဖြစ်လို့လဲဆိုတော့အနာဂါမိမက်ကဒီနိဗ္ဗာန်အငြိကြီးတွေဇံရဲ့အနောက်အဟံအတဖြစ်တဲ့နိဗ္ဗာန်အငြိကြီးတွေကိုအကုန်လုံးပိတ်ဆက်ထားပြီးဖြစ်တယ်။ပိတ်ဆက်ထားပြီးဖြစ်တဲ့အတွက်နိဗ္ဗာန်အငြိကြီးမရှိတဲ့ဒီအနာဂံသူတော်ကောင်းကဒီအပင်ကြီးကိုပွင့်ရင်လွယ်ကူတယ်ဆိုတဲ့နိလန်းကိုဖျက်ရှင်ကညွှန်ကြားလိုတဲ့အတွက်ယခုလိုဟောတော်မူခြင်းဖြစ်ပါတယ်ဆိုပြီးရှင်းထားတယ် ဘယ်နဲ့တော့ဒီခါကြီးတွေဒီမကြီးလက်တွေစမ်းကြည့်ဖို့မကောင်းဘူး။သိကောင်းတယ်။မိဖို့ကြောင့်เนี่ยထွက်ဆမ်းမှာဘာလို့မှလဲဟုတ်တယ်မလား။ကြိုးစားကြအစမ်းမှာနော်။ကဲအဲဒီတော့ဒီဒီ32ခုထာတာကိုအခြေခံ၍နော်။ ခုလိုဝဏ္ဏကတိုင်း၄ခုသရုတ်တဇာသမာဓိဆိုင်အောင်ပွားနိုင်တဲ့ပုဂ္ဂိုလ်ကပထဝီကတိုင်းစားတဲ့ဉာဏ်နဲ့ကတိုင်းတွေကိုရှုလိုက်လွယ်လွယ်ကူကူလေးနဲ့ပြီးပါတယ်တချို့ဆိုတထိုင်နဲ့လည်းပဲအကုန်လုံးသရုတ်တဇာပေါ့အောင်ရှုလို့ရတယ်အဲဒီတော့အဲ့ဒီလိုကတိုင်းစေဘာလုံးမှာသရုတ်တဇာအထိပေါက်နေတဲ့ပုဂ္ဂိုလ်ကအရုပဇာဏီကိုကုမယ်ဆိုရင်လည်းလွယ်လွယ်ကူကူနဲ့ကုလို့ရပါတယ်အဲ့ဒီဇန်သမာဓိတွေကိုအခြေခံပြီးမှ ဝိပဿနာဘာဝနာကမ္မထံကိုစီးပြန်ခဲ့မယ်သို့မဟုတ်ဓကမ္မထံကိုရှုခဲ့မယ်ဆိုရင်တော့ပို့ပြီးတော့အချိုးကျပါတယ်နော်အဲဒီတော့အဲ့မှာဓာတ်အဖြစ်နှလုံးသွင်းခြင်းအပိုင်းအဲ့ဒီအပိုင်းလေးတစ်ခုနည်းနည်းလေးဖတ်ကြည့်အောင်ယဟန်တို့တဖန်ထုတ်ပြင်လီဤကာယ၌ပထဝီဓာတ်မြေဓာတ်အာဘောဓာတ်ရေဓာတ်ဒေဇောဓာတ်မိဓာတ်ဝါယောဓာတ်လေဓာတ်သည်ရှိဟုဤကာယကိုတည်မြဲတိုင်းထမ်းမြဲတိုင်းပင်ဓာတ်အဖြစ်စုစပ်ခြင်းဤယဟန်တို့ဥပမာတော်ကား ကျွမ်းကျင်သောနွားတသမားသည်၎င်းနွားတသမားဤတပည့်သည်၎င်းနွားကိုတတ်၍လမ်းလေးကပေါင်းဆောင်ရာ၌အစုအပုံအဖြင့်တပုံစီတပုံစီပုံ၍ခွဲခြားလျက်ထိုင်နေရသကဲ့သို့ယဟန်တို့ဤအတူပင်ယဟန်သည်ဤကာယ၌ပထဝီဓာတ်မြေဓာတ်အဘောဓာတ်ရေဓာတ်ဒေဇောဓာတ်မိဓာတ်ဝါယောဓာတ်လေဓာတ်သည်ရှိဟုဤကာယကိုဒီမြေတိုင်းထမ်းမြေတိုင်းဖြင့်ဓာတ်အဖြင့်စုစိုက်ခြင်းခြင်းဤဓာတ်ဘယ်နှပါလဲဓာတ်၄ပါး ဘုရားရှင်ကဓာတ်လေးပါးလုံးရှိပါလို့ပြောသလားဓာတ်တစ်ပါးပဲရှိပါလို့ပြောလားအဲ့ဒီမှာပြဿနာတစ်ခုကတော့အဘောဓာတ်ပဲခုလိုထိကြည့်ရင်သိနာကမာရာပြောတာသိနိုင်တယ်ပထဝီဓာတ်ပူရာအေးတာသိနိုင်တယ်ဒီဇောဓာတ်အထက်မှာတွန်းနေတွန်းနေတာသိနိုင်တယ်ဝါယောဓာတ်အဘောဓာတ်ကတွေ့ကြည့်လို့မရကောင်းဘူးတဲ့တွေ့ကြည့်လို့မရကောင်းတဲ့အတွက်ကြောင့်ရှုလို့မရဘူးဆိုပြီးဒီလိုပြောတဲ့ပုံကိုယ်တွေလည်းရှိကြပါတယ် ဝမ်းနဲ့ဖို့သိကောင်းတယ်ဘုရားကတော့အရှုခိုင်းထားတယ်နော်တဲ့လေးပါးလုံးရှုရတယ်အဲ့တော့ဘယ်ပုံဘယ်ပန်းဗဏ္ဍိလာဖြင့်ရှုမလဲအဲ့ဒါဟိုလုပ်ငန်းကုန်ကပိုင်းမှာဘုန်းကြီးကန္တတကုဓကမတန်ကိုသီးသန့်ရေးထားပါတယ်နော်အဲ့ကြမှာထပ်ပြီးဆုံးနေကြမယ်အဲ့တော့ဓကမတန်ရှုရင်လည်းဓလေးပါးနဲ့တင်ပြီးရလားဆိုတော့မဟုတ်ပါဘူးနောက်မှာဣတိဣဇဒံဝါကာယစသည်ဖြင့်ပုံစံတူပဲအာနာပါနလို့ဟောထားတယ်ရူပကဣဇဒမှာလည်းယုတ်တရားအပေါင်းစုနန္တရားအပေါင်းစုပရိဒမှာလည်းယုတ်တရားအပေါင်းစုနန္တရားအပေါင်းစုသိအောင်ရှုရမယ် ဒါပထမဆင့်ဒုတိယဆင့်ကအကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးယုံနာတွေခန္ဓာ၅ပါးတွေထင်ရှားဖြစ်တာသိအောင်မြင်အောင်ရှုရမယ်အကြောင်းတရားတွေချုပ်လို့အကျိုးခန္ဓာ၅ပါးချုပ်ခြင်းနဲ့လည်းသိအောင်မြင်အောင်ရှုရမယ်ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုလည်းသိအောင်မြင်အောင်ရှုရမယ်တတိယဆင့်ကျတော့အပြည့်တည်းရှုရမယ်သုဒ္ဓဆင့်ကျတော့အရဟတဖို့တရားရှုပါတဲ့ဟုတ်တယ်မဟုတ်လားဒါပုံစံတူပဲဟောထားတာနော်ကဲသူသေးကောင်ကိုမျိုး အဲ့ဒီအပိုင်းလေးပြောလိုက်ရအောင်ယဟန်တို့တဖန်ထုတ်ပြင်လီယဟန်သည်သေ၍တရက်ရှိသော သူတွေကောင်သေ၍နှစ်ရက်ရှိသောသူတွေကောင်သေ၍သုံးရက်ရှိသောသူတွေကောင်ဖူးယောင်နေသော သူတွေကောင်ရုပ်ဆင်းပြက်လျက်ညုံမဲ့နေသောသူတွေကောင်ပြည်ကဲ့သို့ဆက်ဆုပ်ဖွယ်အပုပ်ကြီးယိုစီးနေသောတင်းကျိုင်း၌ဆွတ်ပြစ်ထအပ်သောသူတွေကောင်ကိုမြင်ရတဲ့ကဲ့သို့ယဟန်သည်ဤငါ၏ကာယတိလိဤကဲ့သို့သောသဘောရှိဤကဲ့သို့သောသဘောကိုဖြစ်လိမ့်မည်သာတည်း ဤကဲ့သို့သောသဘောကိုမလွန်ဆန်နိုင်ဟုဤကာယကိုပင်နှိုင်းစာ၍ဉာဏ်ဖြင့်ကပ်ဆောင်၍ရှု၏အမတန်စိတ်ဝင်စားဖို့ကောင်းပါတယ်နော်ဒီရှုနည်းကတော့မဟာသီဝမထေရရဲ့အယူအဆအရပြောခဲ့ရင်တော့အာဒီနဝနုပဒနာပေါ့အာဒီနဝနုပဒနာဆိုတာကဘုန်းကြီးတို့ဟိုတော40ရှုခဲ့မှာအနိစ္စလက္ခဏာက10ချက်ဒုက္ခလက္ခဏာက25ချက် အနတ္တလက္ခဏာက၅ချက်ဆိုပြီးပြောလို့ဆိုရှုွက်သိတာရှိပါတယ်ဒါဝိပဿနာပိုင်းကျရင်ဒကာကြီးတွေလူမကြီးတွေတွေ့ပါလိမ့်မယ်နော်အဲ့ဒီတောလို့ဆိုရှုွက်ထဲမှာဒုက္ခနုပါဒနာဉာဏ်25မျိုးထဲမှာအာရိနဝနုပါဒနာဉာဏ်ဆိုတာတစ်ခုပါပါတယ်အဲ့ဒီအာရိနဝမိမိသူတို့ဘာနှစ်ဦးသားတို့ရဲ့ခန္ဓာအင်းရဲ့အပြစ်ကိုမြင်အောင်ရှုကြည့်ဖို့မြတ်စွာဘုရားကသင်ပေးတဲ့ရှုွက်ဖြစ်တယ်အဲ့ဒီရှုွက်ကတော့ဝိပဿနာပိုင်းနဲ့နှွယ်နေပါတယ်နော်နှွယ်တယ်ဆိုတာကဝိပဿနာအစစ်တော့မဟုတ်သေးဘူး ဘာဖြစ်လဲဆိုတော့သူကအကောင်အတိုင်းရှုနေတာနော်အသေးကောင်အတိုင်းရှုနေတာသို့တော့ဝိပဿနာရှုခွင့်နဲ့ပုံစံဆင်းတယ်ဘာကြောင့်လဲဘုန်းကြီးတို့နာမည်ကျော်ဖြစ်တဲ့သီရိမာသိတဲ့အခါသီရိမာအလောင်းကိုဘုရားရှင်ကသုတ်တမပဲအထာခိုင်းနဲ့မမြုပ်သိနဲ့မသိကျုံးနဲ့သုံးလျက်လောက်အထာခိုင်းလိုက်တော့ပုတ်ပြီးပွားပြီးအဲ့ဒီခါကျတော့မှမြတ်စွာဘုရားကတရားဟောမယ်ဆိုပြီးကြီးညာလိုက်တယ်အကြောင်းကတော့ဒီသီရိမာကိုဆွေးနေတဲ့ကိုရော်လေးထိုနေ့သောတာပန်တည်မယ်ဆိုတာမြတ်စွာဘုရားကသိမြင်တော်မူပါတယ် သိမြင်တော်မူတဲ့အတွက်တိရိမာနဲ့တကောအဲ့ဒီကိုရောလေးအမှုရှိတဲ့ပရိသတ်၄မျိုးပေါ့ယဟန်ပရိယောက်ျားပရိသတ်ယဟန်မိမပရိသတ်လူဥပဒကပရိသတ်လူဥပဒိကမပရိသတ်မိမိတရာမင်းကြီးတို့လည်းပါပါတယ်အဲ့ဒီပရိသတ်၄ပါးကိုအဲ့ဒီမှာအတုပဘာဝနာရှုွက်မြတ်စွာဘုရားသင်ပေးတော့ယထာဣဒံတထအေတံယထာအေတံတထအေတံဣဇဒံနဲ့ဗိဒ္ဓနှမျိုးလုံးကိုအရှုခိုင်းတယ်ဒီသူသေးကောင်းသည် ပုတ်ပွားပြီးရွှန်ရှာဆက်ဆုပ်ပဲကောင်းတယ်လို့ငါဤခန္ဓာကိုယ်ကလည်းပုတ်ပွားပြီးဒီနေ့ရွှန်ရှာဆက်ဆုပ်ပဲကောင်းတဲ့သူသေးကောင်ဖြစ်မယ်ဆိုတာညာနဲ့ကတ်ဆောင်ပြီးအကြည့်ခိုင်းတယ်အင်းဇဒဗိဒအဲ့လိုအရှုခိုင်းတော့ဒီရှုွက်ကိုဘယ်ပုဂ္ဂိုလ်တွေရှုနိုင်တယ်လို့မင်းတို့များသောအဖြစ်တော့ဘုန်းကြီးကဒီအာနာပါနနဲ့ဖြစ်စေကတိုင်းနဲ့ဖြစ်စေအနည်းဆုံးသရုတ်တဇံသမာဓိလောက်အထိပေါက်မှဒီရှုွက်ကိုဘုန်းကြီးသင်ပေးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီလျှောက်ကြီးစွန့်ရင်အကူကြီးကလိုနေတယ်။ဓမ္မရည်ထဲမှာထိုင်နေပြီး အလောင်းကောင်ကလည်းမရှိဘူးမရှိတော့ဘယ်နဲ့လုပ်မလဲဆိုတော့အတိတ်ကမိမိမြင်ခဲ့ဖို့တဲ့အလောင်းကောင်ယွန်ရှာဆက်ဆိုပဲအကောင်ဆုံးအလောင်းကောင်ကိုပြန်ပြီးလှမ်းအရှုခိုင်းရတယ်။လှမ်းရှုခိုင်းတဲ့အချိန်ကကျတော့ဟိုမှာအလောင်းကတတိချာချာပုတ်ပွားနေတာကိုတစ်ချိန်ကမြင်ခဲ့ဖို့တဲ့အဲ့ဒီမြင်ခဲ့ဖို့တဲ့အတိုင်းဒီအလင်းရောင်နဲ့ထိုးဆက်ပြီးဒီအလောင်းကောင်ကိုပြန်ပြီးအာယုံယိုကြည့်လိုက်ကြည့်လို့ရတယ်။အဲ့ဒီအချိန်ကမှဒီရှုခွက်ကိုရှုလို့ရှုနိုင်တယ်။ဒီတော့ဒီအလင်းရောင်စွမ်းအင်မရှိသေးတဲ့တမာရီစွမ်းအင်မရှိတဲ့ပုဂ္ဂိုလ်ကြတော့ဘယ်နဲ့လုပ်မလဲ။ သူသေးကောင်ကိုသွားပြီးတက်တက်ကြည့်ရတယ်။အဲ့ဒီသူသေးကောင်ဆိုတာကလည်းအခါခါသေးမြင်တွေ့ဖို့ကနည်းနည်းလေးခက်တယ်။အဲ့တော့ဘုန်းကြီးတို့ကြောင့်ကတော့သုံးတန်တဲ့နေ့တော့နောက်ဆုံးအခက်ခဲရှိခဲ့ရင်တော့ကဲအဲ့အလောင်းလာတဲ့အခါသွားကြည့်ပြီးတော့ဆိုပြီးတော့ပဲခိုင်းရတယ်။ဒါပြီးလည်းအလောင်းကအလောင်းရှင်ကလည်းသူ့ဟာသူမိတင်းကြုံချင်းသူတင်းကြုံမဲ့တော့မဟုတ်ကုသွင်းချင်းသူမဲ့တော့မမြုပ်ချင်းမြုပ်မှာ။မြုပ်ပြီးရင်နောက်ထပ်ကြည့်စရာတော့မရှိတော့တခါတည်းကြည့်ုံနဲ့အောင်မြင်တဲ့ပုဂ္ဂိုလ်ဆိုတာလည်းတော်တော်လေးခက်တယ်။အဲ့ဒါကြောင့်ဘုန်းကြီးကဒီတမာတိအားကောင်းတဲ့အခါမှာ အရှုခိုင်းပါတယ်နော်အရှုခိုင်းလိုက်တဲ့အခါဒီလျောက်ကြီးအကူကြီးဖြစ်ဒီအလောင်းကောင်ကိုလှမ်းစိုက်ကြည့်လိုက်တဲ့အခါအလောင်းကောင်ရဲ့ယွန်းရှာဆက်စုပ်ခွဲသဘောကိုညာထဲမှာကွက်ကွက်ကြီးမြင်လာတဲ့အခါမှာအော်ငါလည်းဒီနေ့ဒီလိုတရားမှပဲသူ့လိုပဲယွန်းရှာဆက်စုပ်ခွဲကောင်းတဲ့ပုတ်ပွားပြီးအပုတ်ရည်တွေယိုစီးနေတဲ့သူတွေကောင်ဖြစ်ရမယ်လို့ညာနဲ့ကတ်ဆောင်ပြီးမိမိသေနေတဲ့ဘုံကိုမြင်အောင်ကြည့်လိုက်အဲ့မှာမိမိသေတဲ့ဘုံပေါ်လာတာပဲအဲ့လိုပေါ်လာပြီးလို့ရှိရင် အစ္ဆဒတလှဲဗိဒတလှဲအရှုခံရတယ် ဒါဘုရားရှင်ပေးတဲ့နိယထာဣဒံတထဧတံယထာဧတံတထဣဒံဣဇဒနဗိဒအပြတ်မြတ်အလန်လန်ရှုပြည့်အဲဒီလိုရှုလိုက်တဲ့အချိန်ခါမှာယွန်ရှာဆက်စုပ်ပွဲအချင်းဟာကညံထဲမှာတော်တော်လေးထင်းလာပြီဆိုလို့ရှိရင်အဲဒီခါကျတော့မှမိမိကဝိပဿနာကုကျင်နေဆိုရင်အဲဒီအလောင်းကောင်မှာဓလေးပါဆက်လိုက်ဓလေးပါသိသိလိုက်အလောင်းကောင်မှာတည်ရှိနေဓလေးပါသိသိလိုက်ကလပ်အမုံလေးတွေဖြစ်သွားတယ်ဒီကလပ်တွေဓာတ်ခွဲအဲဒီမှာတော့တည်နေတဲ့အတွက်ဥဒ္ဒစရုပ်ပဲရှိတယ် အဲ့ဒီကလန်ယုံတရားတွေသိသိပြီးမိမိအစ္စတမလည်းဒလေးပါရှုပ်ပြီးရှုလိုက်တာနဲ့တပြည့်နေတဲ့ကလန်အမုံတွေတွေ့ပြီးယုံတရားတွေသိသိတယ်ဆက်ပြီးတော့ယုတ်တေနံတွေသိသိပြီးတော့ဝိပဿနာကုကုလို့ရတယ်ဒါကတနည်းနောက်တနည်းကတော့ဘုရားရှင်ကအဲ့အစ္စတဖိဒရှုတဲ့အပိုင်းမှာမိမိကိုယ်တွေမဟုတ်ဘူးတခြားပုဂ္ဂိုလ်တွေကိုပါရှုပါဆိုပြီးဒီလိုသင်ထားတယ်ဒီတော့မိမိအလောင်းဟောရဲ့ယွန်ရှာဆက်စုပ်ဘွယ်သဘောကိုရှုပြီးတဲ့အခါမိမိကိုယ်ဟာလည်း ရွန်ရှာဆက်စုပ်ပဲကောင်းနေတဲ့အလောင်းကောင်ဖြစ်တယ်လို့မြင်အောင်ရှုပြီးတဲ့အခါအကျဉ်းချင်းရှုလို့အောင်မြင်ရင်မိမိနိစ္စရာပုဂ္ဂိုလ်တွေကိုလိုက်ပြီးတော့ရှုကြည့်ပါအကုန်လုံးဒီလိုပဲဒီနေ့ဒင်းတို့လည်းအလောင်းကောင်ဖြစ်မယ်လို့ကြည်လိုက်ရင်အကုန်လုံးအလောင်းကောင်တွေဖြစ်နေတာတွေ့နိုင်တယ်အဲဒီလိုအခါမှာအစ္ဆတရှုလိုက်ဗိဒ္ဓရှုလိုက်ဒီလိုပဲကြည်ဖန်မြတ်ဆိုထက်ခါထက်ခါတယောက်ပြီးတယောက်တယောက်ပြီးတယောက်ရှုရှုလို့ရပါတယ်ဒီရှုခွက်ကိုဘုန်းကြီးကဓမ္မကြီးတယောက်ကိုသင်ပေးမှုတယ်သင်ပေးမှုတော့သူက ဣဇဒဗိဒ္ဓ तू ကရှုလို့တော့ရတယ်ဒါပေမဲ့ तू ကတယောက်ကိုတော့ခြံထားတယ်ဘယ်တယောက်လဲနားလည်းမပါဟုတ်တယ်မလား तू တယောက်ခြံထားတယ်အဲ့ဒီတယောက်ကတော့ तू မရှုဘူးတဲ့ဘာဖြစ်လို့လဲလို့ तू မေးကြည့်လိုက်တော့ဟာကလေးနှစ်ယောက်နဲ့ငါဒီယောက်ျားသေးလို့ကလေးနှစ်ယောက်နဲ့ငါကြိုင်းခဲ့ရရင်တော့ငါတော့ဒုက္ခပဲအဲ့ဒီလိုစဉ်းစားနေတာနဲ့ဒီသူအင်ရှင်ယောက်ျားကတော့ तू ဘယ်တော့မှမရှုဘူးတခြားလူတွေတော့ तू အကုန်လုံးရှုအကုန်လုံးအတုပဖြစ်တယ် ဒါပေမဲ့တနေ့ကျတော့ပြဿနာပေါ်လာတယ်လူများတွေအကြည့်ကြရန်ဖြစ်ကြတယ်အဲ့ဒီခါကျတော့မှဒင်္ဂါရှုမယ်ဆိုရှုချလိုက်တာအဲ့ဒီခါကျတော့မှအောင်မြင်သွားတယ်အဲ့ဒါကြောင့်ဒကာကြီးတွေဒကာကြီးတွေလည်းဒီရှုွက်ကိုတကယ်လက်တွေ့ရှုမယ်ဆိုရင်ခြံတော့မထားပါနဲ့ဟုတ်တော့ဒကာကြီးခြံထားတာဒကမကြီးခြံထားတာအဲ့ဒါတော့မလုံနဲ့ဟုတ်တယ်မလားအကုန်လုံးသာရှုရှုလိုက်တော့ဘာထူးလဲကာယေသန္တံဝိဒါဇယေ မိမိရူပကာယသူတစ်ပါးရဲ့ရူပကာယအဲ့ဒီကာယဒီအပေါ်မှာတွေ့တာမင်မွန်းနေတဲ့တဏှာဆန္ဒဟာကပြတ်သွားနိုင်ပါတယ်ခြုံငိပ်သွားတယ်ဒါတွေ့တာမှုကိုရော့စေတဲ့လုပ်ငန်းခွင်ပဲသိပ္ပိစွန့်လန်းချက်ဒီအကောင်းနေရင်ဒီစွန့်လန်းချက်ကိုဒီဝိပဿနာဉာဏ်ကအထင်ကအဖြစ်ဖြစ်နိုင်ပါတယ်အကယ်၍မိမိကဒီဝိပဿနာဉာဏ်တွေကိုရင့်ကျက်အောင်ကြိုးစားလို့မဉဏ်ဘုံဉဏ်စိုက်ခဲ့လို့အနာဂါမိမဉဏ်ဘုံဉဏ်လောက်အထိသာစိုက်ပါဒီမိသားစုအပေါ်မှာရော ဆွေမျိုးသားချင်းအပေါ်မှာရောလူသားချင်းချင်းမှာရောတွေ့တာမေမောနေတဲ့ဒီတဏှာကိုအကျွင့်ကြံမရှိခုံစင်အောင်ဖျက်ဆီးနိုင်ပါတယ်။ကြံနေတာလေးကအဲ့ဒီမြမပြီးကိုတွေ့တာတဲ့ရာဂဘဝရာဂလေးတခုလောက်တော့နည်းနည်းကြံတယ်။သို့တော့အရတမေအထိဆက်ပြီးကြိုးစားခဲ့လို့ယဟန္တာသာဖြစ်ခဲ့ရင်တော့ရာဂတွေ့တာမှုတွေအလုံးဂုံငိမ့်ချုပ်ငိမ့်သွားနိုင်ပါတယ်။ဒါကြောင့်လူသားတွေခုလိုနေထိုင်တဲ့အခါမှာဒုနဲ့ဒုတွေ့တာမှုဆိုတာတော့ရှိပါတယ်။တွေ့တာမှုကကောင်းသလားမကောင်းဘူးလား။ မကောင်းမှုဆိုတာဘုန်းကြီး၆ထားတော့မဟုတ်ဘူးတော့ဘုရားရှင်ဟောထားတဲ့အာဒိတသုတ်တံသိပြီတံဝေကရဖို့ကောင်းတယ်နော်တယောက်နဲ့တယောက်တွေ့တာမမဟုတ်မှုတွေကအကောင်းနေပြီတယောက်နဲ့တယောက်မြင်လိုက်တဲ့အခါဒါကယောက်ျားပဲဒါကမိမပဲဒါကသားပဲဒါကသမီးပဲဒါကအဖိုးကြီးပဲဒါကအဖွားကြီးပဲအဲ့လိုသွားပြီးဆွဲယူလိုက်တယ်ဆွဲယူလိုက်လို့ရှင်ဘာဖြစ်လဲနိမိတ်တလာတဂတိတ ယောက်ျားမိန်းမတကိုယ်လုံးအပေါ်နဲ့တွေ့တာမေမောနေတဲ့တဏှာတော်လဲထင်ရှားဖြစ်ခြင်းဖြစ်မယ်။ဘုမဟုတ်အနုပိစနတာဒဂရိတလက်ချေမျက်နှာပြုံးဟန်ယဟန်စတဲ့ကိုယ်မူရအင်္ဂအစိမ့်ပိုင်းတစ်ခုခုအပေါ်မှာ နှစ်သက်တာယာမှုဖြင့်ရစ်ဖတ်နှောင်ဖွဲ့ပြီးတည်နေတဲ့စိတ်အစဉ်တော်လဲဖြစ်ခြင်းဖြစ်မယ်။ဒါကျင်းနေမယ်နော်။အဲဒီလိုနှစ်သက်တာယာမှုဖြင့်ရစ်ဖတ်နှောင်ဖွဲ့ပြီးတည်နေတဲ့ဒီစိတ်အစဉ်တွေဖြစ်နေတော့ပြုံးနေတဲ့သိခဲ့ရင်ဘာဖြစ်မလဲ။ တတမိစေတမယေကလံကရိယဌာနမေတ္တဝိသတိယံတွင်တံဂတိနညတရံကတိံကိစေယအနိရိယဝါတရိသနာယောနိဝါတတမင်းတမယင်ထိုကဲ့သို့သောနှစ်သက်သားရာမှုဖြင့်ရပတ်နှောင်ဖွဲ့၍တည်နေတဲ့ထိုချိန်ကမျိုး၌စေကလံကရိယအကရွေမြတ်သိသွားညာအင်ဝံတတိဤသို့သိသွားခဲ့သည်ရှိသောနိရိယဝါငရမူလီဖြစ်သောတရိသနာယောနိဝါတရိသမူလီဖြစ်သော ဒွိနံဂတိနံနှမျိုးသောဂတိတို့တွင်အညတရံဂတိယံတမျိုးမျိုးသောဂတိတို့ယန္ထနာအကျဉ်ကြရောက်ရာမည်ဟုသော အကြောင်းတရားသည်ဝိသတိထင်ရှားဧကန်ရှိနေသည်သာအမှန်တည်းငရဲနဲ့အဲ့ဒီလိုနှစ်သက်တာယာမှုဖြင့်ရစ်ပတ်နှောင်ပွဲပြီးတင်းကျတဲ့စိတ်အစဉ်ကြီးကမရဏတဏ္ဍဇောလို့ခေါ်တဲ့နောက်ဆုံးဖြစ်သွားတဲ့ဇောဝိတိစိတ်အစဉ်ရဲ့နေရာကိုယူသွားခဲ့လို့ရှိရင် ငရဲနဲ့တိရစ္ဆာန်နှမျိုးတစ်မျိုးမျိုးသောဘုံဘဝကိုကျင့်သိအင်္ဂံရောက်မယ်ဘယ်နဲ့တော့နောင်ဝေကရောက်မကောင်းဘူးလားလွတ်အောင်ယုံကြပါသာကနာနဲ့တွေ့ခိုင်မှလွတ်အောင်ယုံနိုင်ရင်လည်းယုံလို့ရပါတယ်ဒီအတုပဘာဝနာရှုကတေဟာလဲမိမိရဲ့တန်တန်မှဖြစ်ပေါ်နေတဲ့ဒီရာဂဒီကိုတက်ဖြတ်ပြနိုင်တဲ့ဆွမ်းအားရှိပါတယ်နော်သို့တော့ရှင်းရှင်းအတ္တကရဏဤရာကတော့ ဒီရှုွက်သည်ဇန်တမာတိကိုလည်းရရှိနိုင်တယ်လို့ဖော်ပြထားပါတယ်နော်ဇန်တမာတိကိုလိုချင်တယ်ဆိုလို့ရှိရင်တော့ဗိဒ္ဓအလောင်းကောင်တစ်ခုခုပဲရှုရတယ်အဲ့ဒီအလောင်းကောင်ရဲ့ရွှေရှာဆက်စုဝေသဘောကိုပဲညာနဲ့မြင်အောင်ကတ်ကြည့်ပြီးတော့အတုပအတုပလို့ရှုနေခဲ့မယ်ဆိုရင်ပထမဇန်တမာတိအထိဆိုင်နေပါတယ်ထိုပထမဇန်တမာတိကိုအခြေခံ၍ဒီမှာဣတိအစ္ဆတဝကရဲ့အတူတူပဲဟောတဲ့ယုတ်တဏ္ဍနေသိသည်အကြောင်းတရားတွေရှာဖွေပြီးအကြောင်းတရားတွေတကွာတော့ဒီယုတ်နာတွေကို အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးဝိပဿနာရှုမယ်ဆိုရင်အဲ့ဒီတိရိမာအပေါ်မှာစွဲနေတဲ့ယဟန်တော်နဲ့တကွအဲ့ဒီပရိသတ်တွေသောတာပတ္တိမက်ဖို့နဲ့တည်သလိုမိမိတို့လည်းမဉဏ်ဖုန်ဉဏ်နဲ့တည်နိုင်ပါတယ်ဒါကြောင့်သာသနာတော်နဲ့တွေ့ခိုင်မှာမိမိတို့ကိုနိဗ္ဗာန်သို့ပို့နေတဲ့လမ်းကောင်းကြီးတွေအပေါ်ကိုရှောက်နိုင်ကြပါစေရှောက်ကြပါလို့ဘုန်းကြီးတိုက်တွန်းပါတယ်နော်ကဲဒီညဒီနောက်လည်းတော့ အဲဘာမျိုးမိကြည့်နေလဲမိကြည့်နိုင်ရှိမင်းလို့ရမိကြည့်နိုင်ရှိမယ်ဆိုရင်မင်းလို့ရပါတယ်အဲအဲမင်းဒီလိုဖြစ်ရသာသနာ2500နဲ့3000ကျားထဲမှာဆိုတော့ ဝိဇ္ဇာပုံမှန်ရနိုင်တဲ့ဖြစ်စလို့ပြီးတော့နားလည်ပါဦးဗျာဝိဇ္ဇာပုံမှန်ကဘုဝေနိဝတ္တဒီဘစကုနဲ့အဘိဓိယကိုဆိုလိုပါလားဗျာဟုတ်တယ်ဟုတ်တယ်ဟုတ်ကဲ့ဒီဘစကုနဲ့ဒီဘဗုဒ္ဓကိုတူပါတူရနိုင်တဲ့ဖြစ်ပါဖြစ်ဖြစ်ပါလားဗျာဟင်ဒီဘစကုနဲ့ဒီဘဗုဒ္ဓဟုတ် ဟုတ်ကဲ့အဲ့ဒီခုခုနဝိဇ္ဇာသုံးပါးထဲမှာဝိဒိဗ္ဗစကုနဲ့ဒိဗ္ဗဂေါတာခုလည်းဖြစ်တယ်ဟုတ်ကဲ့ဟုတ်ကဲ့ဒီမှာစကုနဲ့ပုဂ္ဂိုလ်ညီမကဒီနှစ်ခုပဲအပြင်ဉာဏ်ကဟောအာလောခရကတော့အပြင်ဉာဏ်နဲ့ဖြစ်ထားတယ်လည်းသူကလောဘုရားအပြင်ဉာဏ်ဖြစ်တယ်လူလူအပြင်ဉာဏ်မဟုတ်ပါဘူးဒါကျန်တဲ့ဝိဇ္ဇာကဒီအစီအမံကိုပြီးတော့ခက်ခဲနေတဲ့အတွက်ဒီ သာသနာ2500နဲ့ဘုရားဆိုတဲ့မှာမရနိုင်တာဖြစ်ပါမလားဗျာ။ညဉ့်နေကိုဘုရားဘုရားပြောတာကသူကအတုဒါကဝိပဿနာပဲ။ဟုတ်ဗျာ။အရဟတကိုဆိုင်ပြီးအရဟတကိုဆိုင်ပြီးဒီပုဗ္ဗညကလောကီအဘိုးဒီမှာဆိုလို့အခုဒီကအထုံးဖို့မလိုဘူးသူတို့ကဘုရားပြီးရနိုင်တယ်။ဟုတ်ပါဘူး။ဒါမင်းရဲ့ဉာဏ်ရဲ့အပုံအမျိုးကိုလိုရှိနေဆိုရင်တော့သိတာပြန်အထူးအောင်အဲဒါဆိုတော့ဘာပါပါရှင် ကဲနိုင်ပြီဟုတ်ပြီအဲ့ဒီယုံနာဆိုတဲ့ပိုင်းကိုဒီနေ့ကအာခန္ဓာငါးပါးငါကိုခန္ဓာနဲ့အကိုခန္ဓာအဲ့ကိုခန္ဓာပါအဲ့အဲ့ကိုခန္ဓာကိုပါအဲ့ကိုရှိတယ်လားအဲ့ဒါလည်း ဒီလိုမျိုးအဘူခန္ဓာနဲ့လည်းဟုတ်ခန္ဓာမှာအဲ့ဒီကိုလည်းပါပါအဲ့ဒီခန္ဓာကဘုဘုခန္ဓာကိုရှိတယ်မှာအမှန်ဖြစ်ဘူးဟုတ်ပါဘူးဘုရားဆရာညကတော့ရူပါရူပံဒိစေကန္တယုတ်တရားကခန္ဓာငါးပါးယုတ်တရားရူပယုတ်နာနှစ်ပါးကခန္ဓာငါးပါးအတူတူပဲယုတ်နာကိုရှိဖို့ဆိုတာနဲ့ခန္ဓာငါးပါးရှိဖို့ဆိုတာကအတူတူပဲအတူတူဖြစ်တာကအတူတူ ဒုက္ခရူပခန္ဓာဉာဏ်တရားတွေကိုဝိညာဉ်ခန္ဓာဝိညာဉ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုပြီးဒီလိုလေးခုခွဲလိုက်တာခွဲလိုက်တော့ရုပ်ခန္ဓာနဲ့ပေါင်းလိုက်အလုံး၅ပါးဖြစ်သွားတယ်အကြောင်းကတော့ဒီလိုဘုဒ္ဓဉာဏ်ကမလာလို့ပေါ့နော်ဘုဒ္ဓဉာဏ်ကတော့ဆင်းထားပါတယ်တချို့ပုဂ္ဂိုလ်တွေကရုပ်ကိုပြောလိုက်ရင်ရုပ်ကိုလည်းလည်းဘူးနဲ့ရှိလို့ရတယ်နာမ်ကိုလည်းလည်းဘူးနဲ့ရှိလို့ရတယ်အဲဒီပုဂ္ဂိုလ်တွေကတော့ ရှင်လက်ကသမုဏနာလို့ဓမ္မပဒဆက်ကမှာလာပါတယ်ဓမ္မပဒကပါဠိတော်မှာလာပါတယ်သူတို့ကိုဘုရားရှင်ကနိမန်သဘာနိတဲ့ကဝိပဿနာရှုဖို့လုပ်ပေးလိုက်တာသူတို့ဝိမန်သဘာကိုဝိပဿနာရှုတဲ့ဓမ္မပဒကိုဆိုင်ပါဒါပေမဲ့လို့တချို့ပုဂ္ဂိုလ်တွေကတော့ယုံကြလို့ပြောလိုက်ရင်သူတို့ကအတိတ်ပါရမီရဲ့ဆုံးအားဖြင့်ဘယ်လိုပုံနဲ့သိနန္တရားလို့ပြောလိုက်တဲ့အချိန်ခါကျတော့ရုပ်ဉာဏ်ကဘုံဘုံပါရမီကနည်းနည်းနောက်အဲ့ဒီလိုပုဂ္ဂိုလ်ကိုဖြစ်တဲ့အမိဉာဏ်ကဘုံတန်စည်းနေတယ် ရားရှင်ကနန်းကြားတွေကိုရုပ်ပုံပုံပြီးတော့ဝိညာဉ်တကုံသင်္ညာတကုံသင်္ခါရစရုပ်သင်္ခါရအနုညာဆိုတာနော်သင်္ခါရတကုံဝိညာဉ်တကုံအဲ့လိုပုံပြီးတော့ဒီလိုပုံပြီးတော့ဝိပဿနာရှိခဲ့ရုပ်တကုံနဲ့ပေါင်းပြီးတော့အခါကိုအဲ့ငါးပုံကိုခန္ဓာငါးပါးကိုခေါ်ပါတယ်အဲ့ခန္ဓာငါးပါးရှိဖို့ကိုပုံပြီးလိုက်ပါတယ်ဒါကရေတရားနဲ့အဋ္ဌဉာဏ်ပန်းစုပြီးနန္တရားကိုအဋ္ဌဉာဏ်ကျိုးနေတဲ့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်ကတော့ ဒီတရားနဲ့ပတ်သက်ပြီးအတိခံတဲ့တိုးရတဲ့တော့ကဉာဏ်တရားနဲ့ပတ်သက်လို့ကျတော့အတိခံတိုးမှုမရှိဘာဖြစ်လို့လဲအတိခံကြီးပဲအတိခံကြီးကဉာဏ်တရားတွေကိုအလေးပြုပြီးဝိပဿနာရှိခဲ့တယ်။အဲဒီပုဂ္ဂိုလ်တွေကျတော့အာရဏစနပါးနည်းနဲ့ဉာဏ်တရားတွေကိုရှင်းဖို့ပဲဉာဏ်တရားကိုတစ်ခုပဲပေါင်းလိုက်တဲ့စနကိုအာရဏစနပါးနည်းနဲ့အတိအာရဏ၆ပါးအတိအာရဏ၆ပါးရေစိနာနာရယကိုကလုံးဆိုအတိအာရဏ၆ပါးအစိနာနာယတာတို့ဒီဓမ္မဘောဆိုပြီးအတိအာရဏ၆ပါးအဲဒီရှိတဲ့အခါလေး အချို့ပုဂ္ဂိုလ်ကတော့ယဉ်ကျေးနဲ့ပတ်သက်လို့အတုနိုင်ကိုတန်ရှင်းဗန္တရားနဲ့ပတ်သက်လို့အတုနိုင်ကတန်ရှင်းအဲဒီလိုပုဂ္ဂိုလ်ကတော့ဓာတုမတ္တဓာတုဆိုရှင်းပန်းလို့ဝိပါဒနာရှိကိုကိုမြတ်စွာဘုရားကသင်ပေးတော်မူပါတယ်အဲဒီငဘုခန္ဓာအဘုခန္ဓာဆိုတာကတော့စိတ်ကလူရဲ့စကားပဲဘုန်းကြီးစာမောင်းရရှိရှိတာကအစ္ဆဒခန္ဓာဒိဋ္ဌခန္ဓာခါလို့ရှိတယ်ဒီကတည်းကလည်းခန္ဓာ၅ပါးကိုသိအောင်ရှိပါခန္ဓာ၅ပါးဆိုတာနဲ့ယုံနာကပါအတူတူပဲပြည့်စုံရ ဒိဋ္ဌနာနဲ့ခန္ဓာ၅ပါးကိုသိလို့ရှိပါအဲဒီခန္ဓာ၅ပါးနဲ့ယုံနာနဲ့ပါအတူတူပဲဝိပဿနာယုံနာကိုရှိတယ်ဒိဋ္ဌယုံနာနဲ့ယုံသိလို့ရှိအဲဒီလိုသင်ပေးတာရှင်ဗျာယောဂီတွေကယောဂီကိုရောကောင်းများပုံမှန်မနောကြီးကတဏှင်္ဂရိစစ်စစ်တဲ့ရဲ့အဆုံးအင်းနဲ့ယောဂီတိုင်းယောဂီတိုင်းကဘုရားမနောအကြီးနဲ့အကြီးတက်ကိုရနိုင်မှာဖြစ်တယ် everybody. She got it from a telegram. You didn't even have voices. Any voices that you bring up with it. He didn't go back to you. For it, when they got it, we don't make a madonna that we're going to see it. We get it, see for the bongo and they don't see it. That is bongo and they don't see it. Amoha, simple kore niya la pa. That is niya ang mga jing ba, mga mga mga mga ဒီအနုဘောကအနည်းရင်တော့ဘောင်လေးကြီးရဲ့တောက်ပေါက်ကအနည်းနည်းလေးရဲ့အဲ့ဒါတော့ခေါ်ပါတော့တော့ဝိညာဉ်များစုကတော့ဒီဝိညာဉ်ကြီးကိုစိုက်ရှုရနိုင်ပြီဆိုရင်ဘုရားအပ္ပပါရမီရှိတဲ့ပုဂ္ဂိုလ်တော့ပါရမီရှိတဲ့ပုဂ္ဂိုလ်များချင်းကဘုရားကဘုံလေးကြီးတောက်ပေါက်ကိုတော့ဖြစ်တယ်ဘုရားတချို့ကတိတ်တယ်တချို့ကတော့အလိုလိုမတတ် နဲ့ရှိဘူးလားလူကလေးရှိအဲ့ဒါမြင်ကြည့်ဒီမိုင်းဘယ်လိုရှိဘူးလဲဘယ်လိုအဲ့ညမဒါပါလေခွန်ကြီးဘုန်းကြီးကပြောပြီးပြီစွန့်စွန့်ရတယ်လည်းရှိရဟုတ်တယ်စွန့်တာစွန့်နေတာရနိုင်ပါတယ်ဘယ်လိုမျိုးခင်ဗျားတို့တရားကြီးဘောတူလို့မဟုတ်လားရပါတယ်စိတ်ကံကြီးရှိရပါတယ် ရှင်ပြဒီလိုမေးလို့တော့ရှင်ပြတင်ပြလာတဲ့သူစီကံကိုရှိတဲ့အခါမှာသူစီကံကိုမျိုးသူစီကံကိုမျိုးကိုရှိရမယ်လို့ဆိုပါတယ်အဲ့ဒီအမှန်တန်ကောင်းပါတယ်ဒီရှင်ကြီးဟာပြင်သဒုက္ခအနတ္တဝင်ရနိုင်ပါတယ်။နောက်ပြီးတော့ဆရာပြောမရှိတဲ့သစ္စကဗိဒအတူအဘိဓိဉာဏ်ကြီးနေပါမယ်။ဒါပေမဲ့ဒီလိုမြင်ရတာ ကိုယ်တွေကစိတ်ထဲမှာဆွဲလာတာဒါကိုကြောက်စရာလို့ပြောတာဒီဆွဲကိုဘုရားမြတ်ပရဂရကမထာကိုအများစုထိုင်အများစုထိုင်ရောအောင်ရင်ကားလာဒီဆွဲဖြတ်တော့ဘာလို့လဲဆိုတော့အဲ့ဒီမှာဒီဘုရားဗန္ဓမာနိစိတ်ထိုင်ဘုရားဗန္ဓမာနိကဉာဏ်အမြင်ကြီးငါးမျိုးကိုဖော်ဆောင်နေဆိုလို့ရှိပါတယ်ဘုရားငါးပါးတဲ့မှာဖြာပါတဲ့ဉာဏ်ဆိုတာတစ်ခုပါဒါထားတာပဲ ဆင်းရဲတဲ့ဒုက္ခကကြောက်တာဟိုဒုက္ခတဲ့ဒုက္ခကတော့အင်္ဂါဆိုပြီးပြောတာလည်းလည်းစိတ်ခက်တယ်သူဆင်းရဲတဲ့ဒုက္ခတမျိုးပါအဲဆင်းရဲတဲ့ဒုက္ခကိုဖြစ်ဖြစ်ခက်ထန်တဲ့ဒုက္ခကိုဖြစ်ဖြစ်အဲဒုက္ခကိုဒီဇန်တမာတိကပတ်ရှာနိုင်လို့ဆိုတာရှိပါတယ်အဲဒါကြောင့်ဒီအဲ့ဒီဖြစ်တဲ့နေမှာဘုရားအတုစုပြီးဘုရားထိုင်ပြီးလက်ကျင်အဲ့ဒီစိတ်ထိုင်ပြီးလက်ကျင်လိုက်လို့အမြင်ရခဲ့ဆိုရင်တော့ဒီတိုင်းဒီတက်တဲ့စိတ်ဖြစ်သွားပါတယ်နော် ဒီကုဏကရေပြတ်ထားတဲ့32ခုထာတာရှိတယ်အဲဒီ32ခုထာတာရဲ့နောက်ကဒေဇောခုထာတာ၄ခုဝေယခုထာတာ၆ခုဒေဇောခုထာတာ၄ခုဆိုတာကတော့အပြင်းထန်ချမ်းလို့အဝင်ပူတဲ့ဒေဇောရဲ့နည်းနည်းပူတဲ့ဒေဇောနော်အဲဒီဒေဇောလည်းနည်းနည်းပေါ့ပါစကဒေဇောဆိုတာကဒီကအစာကိုချက်နေတဲ့ဒေဇောနောက်တစ်ခုကတော့ဇီရဏဒေဇောကိုအောင်လုပ်ပေးနေတဲ့ဒေဇောအဲဒီလိုမျိုး ကုဋ္ဌာဏရောဟုဘောလကုဋ္ဌာဏဆိုတော့ကတော့အထက်ကိုဆန်တဲ့လူအောက်ကိုဆုံးဆင်းတဲ့လူဒီကသူ့ကိုအစဉ်ဆက်ပေါ်နေတဲ့လူဘုန်းနဲ့မှတည်နေတဲ့လူဟုတ်တယ်ဗျာအဲကုဋ္ဌာဏကုဋ္ဌာဏကိုဘုန်းကကုဋ္ဌာဏတွေတော့နေနေရှိတယ်အခုနကဘုန်းတော်ကဘုန်းတော်ကအသက်ရှင်နေတယ်အဲဒီ 6ခုပေါင်းရင်10ခုထပ်တဲ့ဒီကနေ့ထက်မှ10ခုထပ်ခဲ့လိုက်တော့အလေးစားဖြစ်ဖြစ်ပါဘူးအဲ့ဒါလည်းဘုရားပေါ်ပါတယ်နော်အစဉ်ကအတိုင်းမှာစက်တယ်။စကားမပြောဘဲစစ်စစ်နဲ့ဌာနအောင်လို့ပြောတယ်။အဲ့ဒါကတော့ဘုရားခန္ဓာကိုယ်ကတကယ်ကြီးဘုရားတရားကြီးအစီအစဉ်ထူထောင်ပြီးတော့နော်။ ဒီဒီမာရီကိုအခြေခံပြီးတော့ထပ်ကမ္မထာရှိတာထပ်ကမ္မထာရှိနိုင်လို့ရှိရင်ကလပ်အပေါ်ကိုခုဒီကလပ်အပေါ်ကိုပြည့်ရဲ့အခြေခံမှာအပေါ်ရတဲ့ပုံစံဒီလိုဓာတ်ရတဲ့ကိုဆင်းတယ်အဲဒီလေးလေးနဲ့ပုဂ္ဂိုလ်ကခုတရားကြီးခရိုင်းစကားမျိုးလေးနဲ့အထိုင်ကြီးစိတ်ဝင်နေတဲ့အခြေခံမှာစိတ်ဝင်ဖို့ရှိဖို့ရှိလို့ရှိရတယ်စကားပြောနေတဲ့အချိန်မှာဖြစ်ပေါ်တဲ့ဉာဏ်ကိုရှိလို့ရှိရတယ်အဆင်မပြေဘူးစိတ်ကူးတယ် ဆက်ကအိမ်ကငိုးတာနော်ငိုးတဲ့အခါအိမ်တုံးကလို့တော့ပြောရှိရှိနေတယ်အဲ့ဒီကိုရှိတယ်နော်အဲ့ဒီကိုဆက်ကကတော့ဘောစိတ်အဆက်များတယ်နော်ဘောစိတ်ကြီးပြနေတဲ့အချိန်ကဘောစိတ်ကဥပ္ပဒါစီဟောဖို့ရှိနေတယ်ဟုတ်ကဲ့ပြန်ပြီးတော့ဟုတ် ပြုရာမြတ်ဘုံညာ